မေရိကဘက်တော့ဒီနေ့23ဝါဇိုလာကြီးနေ့ဦးဇင်းတို့ဒီဘက်ကတော့အော်စီဘက်က24ရက်နေ့ဖြစ်သွားပါပြီနေတော့ဝါဇိုလာကြီးနေ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပထမဦးဆုံးတရားဥဓမ္မစကြာ ဒေသနာတော်မြတ်ကြီးကိုဟောကြားတော်မူခဲ့တဲ့နေ့လောကကြီးမှာအလင်းရတဲ့နေ့ဒီကဘာမှာပထမဦးဆုံးကကုသမြတ်စွာဘုရားဝင်ခဲ့တယ်တစ္ဆာတရားတွေကိုထိုးထွင်းသိပြီးတော့ဟောကြားပေးခဲ့တယ်သာသနာကြီးကွယ်တော့တစ္ဆာတရားတွေလည်းပျောက်ပြန်ရော ကောနာဂုံဖရာရှင်ကိုရောမြတ်ကြီးပွင့်တော်မူတော့တစ္ဆာတရားတွေဟောပြန်ဖရာရှင်ပြိဋိဘံပြုပြီးသာသနာကွယ်တော့တစ္ဆာတရားပြောက်ပြန်ကတ္တဗဖရာရှင်ကိုရောမြတ်ကြီးလောကမှာတခါပွင့်ထွန်းလာပြန်ရောတဲ့ပွင့်ထွန်းလာတဲ့အချိန်မှာတစ္ဆာတရားတွေပြန်ပေါ်လာပြန်တယ် ဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံပြုတာနဲ့အတူသာသနာလဲဘုရားရှင်ရဲ့သာသနာလဲကွယ်ရောတစ္ဆာတရားတွေလဲဟောမဲ့လူမရှိတော့ဘူးနှစ်ပေါင်းမီလီယံပေါင်းမီလီယံပေါင်းများစွာဘုရားနဲ့တဆုတဆုကြားမှာကြားတယ်ဒါကြောင့်မို့မဟာပထဝီမြေတုဟာတယောဇနာဝိညာဉ်လောက်အထက်ကိုမြင့်တက်ခဲ့ရတယ် ပြောတာတရားမို့လွန်ခဲ့တဲ့နှစ်ပေါင်းထောင်နဲ့ချီတုန်းကအဆောက်အဦတွေသူကြည့်ပါလားမြေကြီးအောက်မြုပ်ဖះတဆူတဆူနဲ့ဂျားကာလမှာနှစ်တွေဘီလီယံပေါင်းမီလီယံပေါင်းများစွာကိုကြာတော့မြေကြီးတွေဟာအထက်ကိုအများကြီးမြင့်တက်လာအဲ့ဒီလောက်အချိန်ကာလကြာညောင်းမှ ဟောဒီတစ္ဆာတရားတွေကိုပြန်ပြီးတော့ဟောနိုင်တဲ့ဗုဒ္ဓဘုရားရှင်ရသော်ဘုရားရှင်ပြန်ပြီးတော့ပေါ်လာခဲ့ရပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးပေါ်လာတော့မှဟောဒီဝါဆိုလာပြီးနေဣတိပတနာမိခဒာယအဲ့ဒါကိုမိဂရာဝုံဦးဇင်းတို့အဲ့လိုခေါ်ကြတာပေါ့ ဣတိပတ္တနာဆိုတာသူကရှေးခက်ကသူတော်စင်တွေယသိတွေဇန်တွေအဘိညာဉ်တွေနဲ့အဲ့ဒီနေရာမှာလာလာဆင်းသက်လို့ဣတိပတ္တနာလို့ခေါ်တာယသိသူတော်စင်တွေဖះမပွင့်တဲ့အချိန်ကာလမှာဆိုရင်လည်းပဲပြည့်စေကားဖို့တာမထေမြတ်ဒီ။အိုးခန္ဓာမာဒနာတောင်းသွားသတင်းသုံး ပြီးရင်ကောင်းငင်ကနေပြန်ကြွအဲ့ဒီနေရာကြီးမှာဆင်းသက်တာအဲ့ဒီနေရာမှာဣတိပတနယတိသူတော်စင်နေဆင်းသက်တဲ့နေရာမိခထာယဆိုတာကသာသမင်သမင်နဲ့တွင်သမင်တကောင်နဲ့ပြောသမင်တမျိုးနဲ့ပြောတာတော့မဟုတ်ပါဘူးသားငှက်တလိษံနေအားလုံးကိုဘေးမဲ့ပေးရာတော်တဲ့အဲ့နေရာက အဲ့ဒီဘေးမဲ့ဘေးရာဖြစ်တဲ့အဲ့ဒီတောမှာအဲ့ဒီနေရာဟာအဝိဇဟိတဖះရှင်နိုင်မစွန့်လွတ်တဲ့နေရာဘာမစွန့်လွတ်တာလဲဆိုတော့အမြဲတမ်းအဲ့ဒီမြို့မှာသွားသွားပြီးဓမ္မစကြာတရားဟောတယ်ဒါသူကလည်းသူ့ရဲ့အောင်မြင်နေရပဲဘောဓိဘောရဂယမာဘောဓိပင်ကြောင့်မို့တဝေဇနိယလေဌာနဖူးကြအလီလီဆိုတဲ့အဲမှာလည်းပါတာပဲ နော်အဲ့ဒီထဲမှာတံဝေဇနိယ၄ဌာနအဝိဇဟိတ၄ဌာနဘုရားရှင်တိုင်းမစွန့်လွတ်တဲ့၄ဌာနဘုရားကာယတို့ကြတော့ဖွာတော်မူတဲ့နေရာပွင့်တော်မူတဲ့နေရာနော်ပရိနိဗ္ဗာန်ပြုတဲ့နေရာနော်အဲ့ဒီဖွာပွင့်ဟောစာတရားဥဓမ္မစကြာဟောတဲ့နေရာအဲ့ဒီဟာတွေကြတော့ဘုရားရှင်ကိုရောမြတ်ဒီနော် အမြဲတမ်းဒါဒီနေရာတွေကိုမစွန့်လွတ်ဘူးဓမ္မစကြာတရားဟုဒေသနာဆိုလဲအရိမတရားဘုရားရှင်ကိုရောမြတ်ကြီးပွင့်တော်မူရင်အဲ့ဒီမှာသွားပြီးတော့တရားဥသွားဟောမှာအဲ့ဒီနေရာကိုအခုတော့သူတို့စာရဏလို့ခေါ်တာဦးဇင်းတို့ဗာရဏတိမြို့မြို့ပေါ်ကနေဆိုရင်သီးသန့်နာယီဝက်လောက်ကားနဲ့ပြန်သွားရသေးတယ်ဗာရဏတိလို့ပြောပြီးမြို့ဟိုးနောက်ဖက် စာရဏဆိုတဲ့အဲ့ဒီနေရာကိုအဲ့ဒါကိုဣတိပတနာနော်သူတော်စင်နေဆင်းသက်တဲ့နေရာဣတိပတနာအဲ့ဒီနေရာကိုသာသမင်နေငှက်တွေတိလိษံတွေအားလုံးကိုဘေးမဲ့ပေးထားလို့အဲ့ဒါကို မိဂဒါယလို့ခေါ်တာနော်အဲ့ဒီမိဂရာဝံတော်လို့ခေါ်တဲ့အဲ့ဒီနေရာကိုတဲ့ဦးဇင်းတို့ ရသော်ဖျားရှင်ကိုရောမြတ်ကြီးဖျားမဖြစ်ခင်တုန်းကပြုစုလှုပ်ကြွေးနေခဲ့ကြတဲ့ပင်စဝက်ကြီး၅ဦးဒါလည်းအကြောင်းနေဖန်တာဒီနေရာမှာသွားတရားဟောရမယ်အကြောင်းနေဖန်တော့ဟောတခါတည်းဦးဇင်းတို့ဘုရားဂယာရဲ့အရှိဘက်ဒုက္ခရစရိယာတောင်တန်းမှာ ရှင်ကွန်းတေညနဲ့ဒီပင်စဝဂီ၅ဦးဟာမြတ်စွာဘုရားအလောင်းတော်ကိုတောထဲမှာလိုက်ပြီးတော့စောင့်ရှောက်ပေးရင်းနဲ့ဘုရားအလောင်းတော်ဟာအပြင်းအထန်တရားတွေကိုကျင့်နေတာစောင့်ရှောက်ပေးရင်းနဲ့နောက်ဆုံးကြတော့အကြောင်းနေဘလို့ဖြစ်လာလဲဆိုတော့မြတ်စွာဘုရား6နှစ်လုံးလုံးသေရောကြည်ရောကျင့်တာဘလောက်ထိကျင့်လဲဆိုတော့တွက်ကြည့် နှာခေါင်းတွေပိတ်နားတွေပိတ်အတွင်းထဲကလေကိုအပြင်မထွက်အောင်ကြင့်ကြည့်တာတခါတည်းဘုံဆိုပြက်လဲသေပြီလို့တောင်ထင်ရလောက်အောင်ဒီအပြင်ကလေကိုလည်းအတွင်းမဝင်အောင်လောက်ကြည့်ကြင့်ကြည့်ဘာလို့လဲဆိုတော့အဲ့ဒီခက်ကပုံကိုယ်တွေကအဲ့ဒီလိုပြင်းပြင်းထန်ထန်ကြင့်မှ တရားရမယ်လို့ယူဆထားတဲ့ကိဆိုတော့သူများလည်းကြည့်ရင်ငါလည်းဘာလို့မရမှာလဲဆိုတဲ့ဇွဲလုံးလာနဲ့ကျင့်လမ်းနေမှားပြီးတော့6နှစ်လုံးလုံးနောက်ဆုံးတော့အယောပေါ်အရေးတင်သွားပြီးတော့ငါဒီလမ်းနဲ့သွားလို့တော့မရတော့ဘူးလမ်းစဉ်ကပြောင်းမယ်ဆိုပြီးလမ်းစဉ်ကိုပြန်ပြောင်းတာအဲ့ဒီအရင်ကလည်းဘာပြောင်းခဲ့သေးလဲဆိုတော့ တောထွက်လာတဲ့အချိန်မှာဩအာလာရယတိအဲ့ဒီယတိထံမှာတရားနီးခံသေးတယ်သူတို့ကတခါတည်းဇန်နေဒီဗိညာဉ်လန်းနေသူတို့သွားတဲ့တမထကျင့်စဉ်လန်းနေပဲအဲ့ဒီတမထကျင့်စဉ်လန်းတွေကိုဖះလောင်းတော်ကြီးသူတို့ထံမှာတပည့်ခံပြီးကျင့်တယ် ကျင့်တဲ့အခါကျတော့ဒါကုန်မဲလားဒါပဲဒီထက်တော့မပြနိုင်တော့ဒါဆိုရင်တော့ तू လက်မခံနိုင်ဘူးဆက်သွားဥဒကယသိထံရောက်တယ်တခါထပ်ပြီးတော့နီးခံတယ်သူတို့ရဲ့အကျင့်မြတ်တွေအကုန်ကျင့်ကြည့်တယ်ဒါကုန်မဲလားဒါကုန်မဲဒီထက်လည်းမပြနိုင်ဘူး ဒီအဆင့်လောက်နဲ့ကတော့သေလို့ကတော့ဗြဟ္မပြည်ပဲရောက်တာဒါဟာထွက်ရလမ်းမဟုတ်အိုနာသေလွတ်တယ်လမ်းမဟုတ်ဘူးဗြဟ္မပြည်ရောက်ရောက်သွားတာရှိတာပဲလေအပိဓာတော့ဗြဟ္မတတန်းပြန်ကုန်တော့ပြန်လဲလာပြီးအောက်မှာတခါတည်းလူဖြစ်နတ်ဖြစ်တလိษံဖြစ်ဒါကြောင့်မို့ဗြဟ္မပြည်တဝင်းဝင်းဝဇခြင်းတရှုပ်ရှုပ်လို့ပြောတာပြန်တန်တရာကြီးတဲ့လဲတဲ့အခါကျတော့တခါပြန်ပြီးတော့ဒုက္ခတွေပြန်ဖြစ်ကြအောင်မှာ အိုဒုက္ခနာဒုက္ခသေဒုက္ခမလွတ်ဘူးဆက်ရှာဖះလောင်းတော့တရားရှာတာနော်အဥစဉ်တို့လည်းအတူခိုးရမှာပဲဥစဉ်တို့တရားတော်မတို့တို့အခုဆရာမျိုးစုံနီးမျိုးစုံတရားတွေရှားနေတာတရားတွေလုံတာဒီဆရာတော်နဲ့တရားအားထုတ်လို့တရားတိုးတက်သလားမတိုးတက်ဘူးလားငါနဲ့ကြိုက်သလားမကြိုက်ဘူးလားစဉ်းစားကြည့် မကိုက်ရင်တော့ကြိုက်တဲ့ဆရာနဲ့ထပ်ပြောမိကျင့်ရုပ်တရားနံတရားတွေပိုင်းခြားပြီးတော့သိတဲ့လမ်းကြောင်းကြီးကိုရောက်အောင်လုပ်ဒါဦးဇင်းတို့ကြတော့မြတ်စွာဘုရားသာသနာတော်တွင်ဖြစ်သည့်အတွက်လမ်းကြောင်းတွေကတော့ဒါဖရာအကုန်ချပေးထားခဲ့ပြီးသားပဲအဲ့ဒီချပေးထားတဲ့လမ်းပေါ်မှာဦးဇင်းတို့ရှောက်လန်းတဲ့အခါကျတော့ပါရမီမတူကြဘူးဆူတောင်းမတူကြဘူး အဲ့တော့တချို့တလီကဒီဆရာတော်နဲ့ပါရမီဖြစ်ပဲဆိုလဲအဲ့ဒီဆရာတော်နဲ့မှကြိုက်ပြီးတွေ့သွားကြတာပဲတချို့တလေကြောလဲဒီဆရာတော်နဲ့မှပါရမီဖြစ်ပဲဖြစ်တဲ့ပုဂ္ဂိုလ်ကလဲလာတာကဘာလို့သူ့တာဝကနဲ့သူလာတာသူများတာဝကလည်းကိုယ်တာဝကလို့လို့မရဘူးကိုယ်တာဝကလည်းသူများသွားလို့လို့မရဘူးကိုယ်ချွတ်နိုင်မဲ့ပုဂ္ဂိုလ်အတိတ်ကအဆက်တွေနဲ့သူကလာခဲ့ကြတာဆိုတော့အဲ့တော့တရားဓမ္မကိုလဲသေးသေးချာချာရှာနော်ဓမ္မကို ရှာဖွေတဲ့အခါမှာဥစဉ်ကဖះအလောင်းတော်ကြီးရဲ့အဲ့ဒီထုံနှလုံးမူထားတာဥစဉ်ဘဝမှာလည်းဒီတိုင်းပဲဆရာမျိုးစုံနီးမျိုးစုံအကုန်ရှာဖွေတာဒီနေ့ကြိုက်ရင်ဆက်လို့မကြိုက်ရင်ခွာပဲကြိုက်ရင်ဆက်သွားအဲ့ဒီဟာမျိုးနဲ့ဘဝလမ်းကိုတရားဓမ္မတွေကိုနီးမျိုးမျိုးဆရာမျိုးမျိုးထံပြီးမှာမျိုးစုံဥစဉ်တို့ဆိုလဲလေ့လာခဲ့တာကြောင့်မို့ဥစဉ်တို့ဒကာဓမ္မတွေဆိုလဲဥစဉ်ကကြောင့်မို့ ရှားဘယ်ဆရာနဲ့အကျင့်ကျင့်ဘယ်မူနဲ့အကျင့်ကျင့်ဘယ်ပုဂ္ဂိုလ်နဲ့အကျင့်ကျင့်ကျင့်ဦးဇင်းနဲ့အခုတရားထိုင်ကြတယ်ဟာရှင်မရနဲ့တရားထိုင်နေရုံမနာမခုချိန်တိကိုမကွဲဘူးဆိုရင်ထရှားကောင်းတဲ့ဆရာနော်ဘာလို့လဲဆိုတော့ရှားမှာဒါဦးဇင်းနဲ့တွေ့လို့မှဦးဇင်းတလောက်ပြောတာမှနားမလည်ဘူးဆိုရင်ဒါဦးဇင်းပါရမီဖြစ်ပဲမဟုတ်ဘူးအဲ့တော့နားလည်အောင်ထရှားနားလည်အောင်ကြိုးစားနော်နောက်ထပ်ဒီတဲ့ပိုရှင်းပြတတ်တဲ့ ဦးဇင်းတွေဆရာတော်တွေနဲ့တွေ့ရင်တေချာနီးခံနီးခံပြီးတော့အဓိကလိုရင်းကရမှာကရုပ်တရားနံတရားတွေကို ပိုင်းခြားသိတဲ့ဉာဏ်တွေရရမှာအာငါတပည့်ဖြစ်ပြီးရောငါငါပြောတာနားထောင်ဆိုမျိုးမလုံနဲ့ဘယ်တော့ဦးဇင်းတို့လည်းဘယ်တော့မလုံကြောင့်မို့မြတ်စွာဘုရားပြောတယ်ငါဖျားလည်းတပည့်တို့ဘောဘယ်တော့မဆွဲလာမှုတဲ့တန်ဃာလည်းငါ့အပေါ်မီးမနေနဲ့တဲ့မြတ်စွာဘုရားအဲ့လိုပြောတာနော်မင်းတို့လည်းငါ့အပေါ်မီးမနေနဲ့တဲ့ငါလည်းမင်းတို့အပေါ်မီးမနေဘူးတဲ့ ဦးဇင်းတို့လည်းဒီတိုင်းပဲဦးဇင်းသိသလားဟောမယ်ပြောမယ်ဦးဇင်းပြောတာနားလည်လားရသလားတိုးတက်သလားကြည့်အာရှင်မြတ်တရားအထုတ်တယ်လည်းကြာပါပြီရှင်မြတ်နဲ့လှုပ်လဲဒီရောတော့မတိုးတက်ဘူးရှားနောက်ထပ်ဆရာသမားရှားထပ်ပြီးတော့ကြိုးစားအတိကလိုရင်ပန်းတိုင်ကယုတ်ဓမ္မနန္ဓမတွေကိုပိုင်ပိုင်ခြားခြားခန္ဓာအိနာဓာတ်သစ္စာတွေကိုပိုင်ခြားပြီးတော့ဟောနိုင်ပြောနိုင်ပြီးကိုယ်တိုင်သိနိုင်တဲ့အဆင့်ကိုရဖို့အရေးကြီးတယ် အဲ့တော့ဦးဇင်းတော်ဖះလောင်းတော်ကလည်းအဲ့ဒီလိုနဲ့သူလမ်းနေအကုန်လုံးရှာရှာတဲ့အခါကျတော့ဟိုကပြောတယ်မင်းဒီလောက်ဆိုရင်ငါတို့ဂိုင်းတန်းမှာဆရာကြီးလောက်ပြီးနေပါတော့အာဆရာကြီးလက်လောက်မနေခြင်းလိုချင်တာကအိုနာသေးလွတ်တဲ့လမ်းကြီးကိုလိုချင်လွန်းလို့ရှားလာဆရာလုပ်ဖို့ဟာမဟုတ်အဲ့တော့ထပ်ပြီးတော့ရှားမယ်ရှားမယ်ဆိုပြီးတော့ အဲ့ဒီအလာရယသေထံကထွက်ခဲ့တယ်ဥဒကယသေထံရောက်တယ်ဥဒကယသေထံမှာဖះလုံးတော်အဲ့ချိန်မှာထားတဲ့စိတ်တွေနော်ဦးဇင်းတို့တရားတော်မတွေအဲ့စိတ်ထားလေးတွေလဲဒါကိုရဲ့တန်တန်မှာဦးဇင်းကိန်းစေခြင်းလို့ပါနော်ဖះလုံးတော်ကအဲ့ဒီဥဒကယသေတို့အလာရယသေတို့ကလည်းလောကီနယ်မှာတကယ်အထွတ်ထိပ်တွေပဲသူတို့ကလည်း အကာသနိစ္စယတနာဇံဝိညာနိစ္စယတနာဇံအာဂိစင်ညာယတနာဇံအဲ့ဒီအာဂိစင်ညာယတနာဇံတိအာရာရယတိတို့ကရတာဥဒကယတိတို့ကဝိညာနိစ္စယတနာဇံနေအစစ်နေအထိကိုသူတို့ကအဲ့ဒီသူတို့ဘက်ကကြောအဲ့ဒီအထိကိုသူတို့ကပြပေးတာအဲ့ဒီလောက်ပြပေးတဲ့ဆရာတွေထံမှာလေလာတင်ယူပြီးတော့တဲ့ဖះအလောင်းဘယ်စိတ်ထားတယ်ထင်လဲ သူတို့မှာယုံကြည်မှုတရားရှိတယ်သူတို့မှာတရားရှိတယ်သူတို့မှာကိုခြင်းသီလရှိတယ်သူတို့မှာအကြမြင်ဘုသူတ္တတွေရှိတယ်သူတို့မှာဒီလိုအကြမြင်ဘုသူတ္တတွေရှိတယ်အကျင့်သီလတွေရှိတယ်သူတို့မှာတရားတရားတွေရှိတယ်သူတို့မှာဝိရိယတရားတွေရှိတယ်သူတို့မှာပညာတရားတွေရှိတယ်သူတို့တော်မှာသရာဝိရိယတတိ တမာတိပညာတရာဝီရိယတတိတမာတိပညာဘုံ၅ပါးအဲ့ဒီဘုံ၅ပါးကို လက်ကင်ထားပြီးတော့ဒီပေါ်မှာယုံယုံကြည်ကြည်နဲ့သူတို့ကျင့်လို့ဒီလမ်းကိုရရင်တဲ့ငါမှလည်းတရာရှိတယ်ငါမှလည်းဝီရိယရှိတယ်ငါမှလည်းတတိရှိတယ် ငါမှလည်းတမာရီရှိတယ်ငါမှလည်းပညာတွေရှိတာပဲငါလောက်ရင်ဘာလို့မရမှာလဲဆိုအဲ့ဒီစိတ်ကိုမွေးပြီးဖះလောင်းတော်ဟာအထုတ်ခဲ့တယ်နော်အဲ့ဒီစိတ်ကိုမွေးပြီးအထုတ်လိုက်တဲ့အခါကျမကြခင်လေးမှပဲအဲ့ဒီကျင့်စဉ်ကြီးဟာအောင်မြင်သွားတယ်ဖះလောင်းတော်ရဲ့စိတ်ဦးဇင်းတို့ငယ်စဉ်တုန်းကဩကဏီတမထဝိပဿနာကျင့်စဉ်ဤစနစ်တွေ ဦးစင်းရဲ့ငယ်ဆရာကဦးစင်းကိုပြောတယ်ဇဏိတာအဲ့နီးစနစ်တွေရန်ကောင်းနေမင်းရအောင်သွားပြီးအားထုတ်ပါဦးစင်းပြန်လာတဲ့ခါကျဦးစင်းရဲ့ငယ်ဆရာကြီးကပြန်တော်မူသွားပြီပြန်တော်မူသွားတော့ဆရာထံမှာအဲ့နီးကယူလို့မရတော့ဘူးဆိုတော့အဲ့ဒီဌာနချုပ်ရှိတဲ့ဘက်ကိုဦးစင်းလိုက်သွားเจ้าမှာဂျန်တဲ့တန်ခါမေးရလားမရဘူးခဲရင်လို့ ဟိုတစ်ပါးမေးမရဘူးဒီတစ်ပါးမေးမရဘူးဦးစင်းကသူများလှုပ်လို့တော့ရစီကိုကဘာလို့မရမှာလဲရအောင်လုပ်မယ်လတွေနဲ့ချီပြီးတော့နေမနာညမနာဦးစင်းအထုတ်တယ်တော်တော်ကျင့်စဉ်ပေးကြတဲ့ဆရာသမားတွေပေးတဲ့အတိုင်းအကုန်လုံးဦးစင်းအောင်မြင်မြင်ရခဲ့တယ်အဲ့ဒါဘာလဲဆိုအဲ့ဒီသရာဝီရိယတတိတမာတိပညာကိုအခြေခံပြီးလုပ်တာ မရမနေမဖြစ်မနေငါအဲ့ဒီလုပ်ငန်းကိုရအောင်ကငါလုပ်မယ်ဆိုတော့ဇွဲလုံးလဝီရိယနဲ့လာတွေနဲ့ချီပြီးအထုတ်တော့ရတာပဲဒါဖះအလောင်းတော်ကြီးထားတဲ့စိတ်မျိုးကိုတရားအထုတ်တဲ့ယောဂီများကအဲ့လိုထားရမှာနော်အဲ့လိုထားရမှာအဲ့တော့ဖះအလောင်းတော်ဟာတဲ့အဲ့ဒီမှာ6တဲ့လုံးလုံးကျင့်နေရင်းနဲ့ဒီလမ်းကြီးဟာငါဘလို့မှရနိုင်တဲ့လမ်းမဟုတ်တော့ဘူး ဩငယ်ငယ်တုန်းကစတင်ပြီးတော့ဖေမေတွေလဲထုံမင်္ဂလာပွဲကျင့်ပါတဲ့အချိန်မှာတစ်မင်ရိတ်အောက်မှာဖះအလောင်းတော်ကိုထားတဲ့အချိန်မှာအဲ့ဒီမှာတခါတည်းအာနာပါနအတိတ်ဘဝတုန်းကပါရမီအဟုံးကနှိုးဆော်တော့ဝင်လေထွက်လေ ကမ္မထမ်းလေးကိုအာယုံပြုတ်ပြီးတော့တရားမှတ်လိုက်တာအဲ့ဒီမှတ်လိုက်တဲ့တရားလေးကတခါတည်းခန္ဓာကိုယ်ကောင်းကင်ကြွတက်သွားတဲ့အဆင့်ထိဖြစ်သွား ထမဇန်တမာတိလောက်ထိတက်သွားတယ်အဲ့ဒီဖြစ်ခဲ့တဲ့တရားလေးကိုပြန်အာယုံပြုတ်ပြီးအဲ့ဒီအာနာပါနကမ္မထံငါစပြီးပြန်ပွားတော့မယ်ဆိုပြီးတော့အဲ့ဒီမှာ body ပင် မသွားခင်လေးမှာအဲ့ဒီမှာစပြီးအဲ့အာနာပါနကမ္မထံကို ပြန်စအထုတ်တယ်အဲ့ဒီမှာစောတော်တုံးကပင်သဝက်ကြီး9ဦးကတခါတည်းထွက်သွားတော့တာဒါလည်းအကြောင်းဖန်တာပဲဗာရာဏသီမြို့မှာ တရားဟောရမယ်အကြောင်းကဖြစ်ပေါ်လာတော့သွားပြီတိဋ္ဌထဖះမဖြစ်နိုင်တော့ဒါလောက်ကျင့်လာတော့မှဖះမဖြစ်တော့ဘုံကြီးချောင်းလက်လာပါရာချောင်းတောင်လုံးမြောက်လုံးရှောက်လုံးတော့မှငါတို့တော့သွားကြစို့ဆိုပြီးတော့တခါတည်းအဲ့ဒီနာမှာဖះအလောင်းတော်ကြီးထားပြီးတော့သွားတော့မှဖះအလောင်းတော်ကတယောက်တည်းအဲ့ဒီကြမှာပို့ပြီးတရားအထုတ်လို့အဆင်ပြေသွားတာဒါလည်းစွန်ခံစွန်စားအနာပါဏကမ္မထံပြန်အာထုတ် နောက်ဆုံးဘောဓိပင်အောက်မှာသူသာတာကနာနိုသွားအဲ့ဒီနေ့ဆက်ကတ်တယ်သူသာတာဆက်ကတ်တဲ့ကနာနိုဆွမ်းကို ဖုံးပေးပြီးတော့မှဘောဓိပင် အောက်မှာရသော်ဘုရားအလောင်းတော်ကြီးတခါတည်းစိတ်ကိုဒိဋ္ဌံလိုက်ပြီတဲ့ဒါဖရာအလောင်းတော်တိုင်းအလောင်းတော်တိုင်းနောက်ဆုံးချိန်ရောက်ရင်ဖြစ်လက်ရှိတဲ့စိတ်ကဟောဒီပလင်ကိုတင်မလင်ခွေထားတဲ့ပလင်ကို ဖျားမဖြစ်တဲ့မြတ်ငါဘယ်တော့မှမထတော့ဘူးဆိုပြီးတော့တခါတည်းတန်တိဋ္ဌံချလိုက်တော့စိတ်ကိုအဓိပတိတပ်လိုက်တာဖျားမဖြစ်တဲ့မြတ်ဟောဒီတင်မလင်ကိုမဖြုတ်တော့ဘူးလုံးဝမှမထတော့သေခြင်းသေဘက်စေတော့အဲ့ဒါဖျားဖြစ်ခါနာနေတဲ့အဲ့စိတ်အများရန်ပေါ်လာအဲ့ဒီအချိန်မှာပဲမာနလာပြီးတော့နှောက်ရက်ပြီလောကမှာ အောင်မြင်ကနာနီးရင်တရားဓမ္မတွေတကယ်ဟွာဖြစ်ရင်အနှောက်အယှက်ဆိုတာဦးဇင်းတို့တရားဓမ္မအဲ့ဒါအမြဲတမ်းလာနေကြဘူးအောင်မြင်ကနာနီးရင်လာပြီတိုက်တယ်ခိုက်တယ်အနှောက်နဲ့အယှက်တယ်ကြောအောင်တာလို့အဲ့ဒါကြောပြီးဘဝဟာအောင်မြင်တော့တာအခုလဲဖះအောင်တော်ကြီးမာနမင်းနဲ့စစ်တီတွေလာပြီးတိုက်ကြခိုက်ကြ မေတ္တာနဲ့ပဲအောင်မြင်လုပ်ပြီးတော့နေမွင်ခင် အောင်မြင်သွားပြီးတော့တခါတည်းအဲ့ဒီကနေမှဩဝေနိဝါဒနုတ်တိညာဒိဗ္ဗဇက္ခုညာအာတဝခယညာတပိညုတရွှေညာတော့အကုန်ရအဲ့ဒီနာမှာ9ရက်9လီ49ရက်တရင်သုံးခဲ့တယ်ဘာလို့လဲဆိုတော့လေးတင်ချေကဘာတသိမ့် ပါရမီဖြည့်ပြီးလို့ရလာတဲ့နိဗ္ဗာန်ချမ်းသာကြီးမချမ်းသာဖိုချမ်းသာနိဗ္ဗာန်ချမ်းသာကြီးကို ကိုယ်တိုင်ပြန်ခံစားတာ49ရက်တိတိသွေးပေါင်းများစွာချွေးပေါင်းများစွာမျက်လုံးကောင်းငင်မှာမြင်နေရတဲ့ကြယ်တွေဟာမင်းတို့မြင်နေရတဲ့မျက်စိနဲ့မြင်ရတဲ့ကြယ်တွေနဲသေးတယ် ငါလှူခဲ့တာအဲ့ထက်များတယ်ပင်လယ်သမုဒ္ဒရာထဲမှာရှိနေတဲ့ရေတွေကနည်းသေးတယ်ငါလှူခဲ့တဲ့သွေးတွေအဲ့ထက်များတယ်အဲ့ဒီလောက်သွေးနဲ့ယင်ချွေးနဲ့ယင်းပြီးတော့ခန္ဓာကိုယ်နဲ့ယင်းပြီးမှရလာတဲ့ဒီတရားတွေ40နဲ့ကိုယ့်ရဲ့လုံလုံးအဲ့ဒီမှာခံစားပြီးတော့မှကြည်လိုက်တော့ဩတတ္တဝါတွေ ဒါလောက်လောဘဒေါသမောဟကိလေသာထူပြောနေတဲ့တတ္တဝါတွေနဲ့ငါဟောမဲ့တရားကကိလေသာနဲကြောင်ကိလေသာပါကြောင်ကိလေသာနဲတဲ့ပုံကိုယ်တွေမှဒါလျင်မြင်နိုင်တဲ့ဒီတရားနဲ့တော့လောကနဲ့တော့ဒုက္ခပဲတရားတော့ဟောခြင်းသိပျောက်သွားတာတဲ့နော်ဘာလို့တတ္တဝါတွေကိလေသာထူပြောလို့လို့တဲ့နော်လေးတင်ချေကဘာတသိတတ္တဝါတွေချွတ်ချွန်လွန်းလို့ တခါတော့ပါရမီဖြည့်လာပြီးမှဖះဖြစ်တော့ညံနဲ့လည်းကြည်လိုက်ရောတတ္တဝါတွေဒါလောက်ကိလေသာထူပြောနေတဲ့တတ္တဝါတွေကြည်ပြီးတော့တခါတော့စိတ်တောင်ပြတ်သွားတယ်တဲ့ဖះလောက်တော့မြတ်စွာဘုရားနော်ဩငါတရားနဲ့တော့လောကနဲ့တော့နော်ပြောင်းမြန်ကိုနော်ပြောင်းမြန်ကိုလောကနဲ့อ่ะအဲ့တော့အဲ့လိုဖြစ်သွားတော့မှချက်ချင်းတခါတော့ဗြဟ္မာမင်းကြီးဆင်းလာပြီးတော့ ယမမင်းကြီးကနေမှတခါတည်းတောင်းမှလို့အရှင်ဘုရားကိလေသာမျိုးမုံနဲပါတဲ့တတ္တဝါတွေရှိပါတယ်ဘုရားရှင်ဘုရားတရားဟောတော်မူပါဘုရားဟောတော်မူပါဘုရားနဲ့အတင်းလာတောင်းမှတော့မှအဲ့ဒီကြတော့မှဒါလက်ခံလိုက်တယ်ဒါကလည်းလောကဂရုလို့ပြောတယ်လောကရဲ့အလေးအမြတ်ဖြစ်အောင်လို့လဲဒီလိုအကြောင်းတွေဖြစ်ပေါ်လာတယ်လို့ပြောတယ်အဲ့ဒီလိုဆင်ញင်သုံးသပ်လိုက်တဲ့အချိန်ကျမှ မြမာကြီးတွေဆိုတာလောကကြီးအထွတ်ထိပ်ပုဂ္ဂိုလ်ကြီးတွေလေသူတို့လိုပုဂ္ဂိုလ်ကြီးတွေကလာပြီးတော့မှတောင်းပန်လိုက်တော့မှတရားဟောရတဲ့အခါကျတော့ကျန်တဲ့ပုဂ္ဂိုလ်တွေကလည်းအကုန်ဥညွတ်သွားတာပေါ့နော်။အော်မြမာကြီးတွေကတော့မှဥခိုက်ရတယ်ဖျားပါလား။မြမာကြီးတွေတောင်းပန်လို့ဒီတရားတွေဟောရတာပါလားဆိုတော့ဒါကြောင့်မို့လောကကရုဖြစ်သွားတယ်တဲ့လောကကြီးအလေးမြတ်အဲ့ဒီကြတော့မှကဲငါဘဇုဟောရ အရင်တော့ကလောကီတမထဇန်တွေကို သင်ပေးခဲ့ဘူးတဲ့အာလာရယတိကြည်လိုက်တော့လွန်ခဲ့တဲ့9ရက်ကဆုံးပြီသွားပြီကဲလို့မရတော့ဘာလို့လဲဆိုတော့သူတို့ရောက်တဲ့ဘုံတွေကရုပ်သာရှိနာမရှိနာသာရှိရုပ်မရှိဆိုတဲ့ဘုံတွေရောက်တာလေရပ်ပြစ်၈ပါးထဲမှာပါသွားတာဗြမာတော့ဗြမာပဲရုပ်ကြီးကြီးပဲရှိတယ်နာမရှိတော့တရားဟောလို့မရဥဒကယတဲ့ကြည်လိုက်ပြန်တော့လဲ အတိညာတဘုံအဲ့လိုဘုံနေမှာဥဒကယသိတို့အာလာရယသိတို့ကအဲ့လိုဘုံနေရောက်သွားတဲ့အခါကျတော့နာနာရှိရုပ်မရှိရုပ်တာရှိနာမရှိဆိုတော့နာန်သိစိတ်လေးတော့ရှိပါတယ်နားမပါတော့တရားနာလို့မရတော့အဲ့ဒါကြောင့်မို့ရက်ပြစ်ရှစ်ပါးထဲမှာထည့်ထားတာအဲ့ဒီနေရာကိုနော်ပြမာတော့ပြမာပဲရက်ပြစ်ရှစ်ပါးထဲရောက်သွားတာအဲ့တော့ဆုံးရှုံးပြီတဲ့ငါဘဇုကိုဟောရပါမလဲ ကြည့်လိုက်တဲ့အခါကျတော့မှပင်ဇဝက်ကီငါဦးငါဘောကျေးဇူးကြည်တယ်6နှစ်လုံးလုံးသူတို့ငါနောက်ကိုလိုက်ပြီးတော့တခါတည်းစောင့်ရှောက်ပေးခဲ့ကြတာနော်အဲ့တော့သူတို့ကိုတရားဟောမယ်ဆိုပြီးတော့မှအဲ့ဒီဗုဒ္ဓဂယာဆိုတဲ့နေရာနေမှာဗုဒ္ဓကာယာကနေမှာဟိုဘက်မှာဂယာဆိုတဲ့မြို့ရှိတယ်။နာယီဝက်လောက်သွားရတယ်ကားနဲ့။အဲ့ဒီဂယာမြို့ဘက်ကိုသွားတာ သွားတဲ့ခါကျတော့မှအဲ့ဒီမှာအဲတက္ကသိုလ်ကြီးဂျိမ်းမှာပဲဂျိနာဆိုတာအဲ့ဒီအဲ့ဒီပုံကိုကြီးနဲ့တွေ့တယ်အဲ့ဒါဂျိမ်းဂျိမ်းဂျိမ်းဘာသာလို့ခေါ်တယ်သူတို့သူတို့ဟွာသူတို့ကလည်းအဲ့လိုအဝတ်တွေပါနေမဝတ်ကြဘူးအဲ့ဂျိမ်းဘာသာအဲ့အခုချိန်ဒီဂျိမ်းဘာသာတွေကရှိတယ်အဲ့ဒါနဲ့တွေ့တော့ဖះရဲ့အလောင်းရဲ့ရုပ်ရည်အစင်ကအင်မတန်မှကြည်လင်တောက်ပ ရုပ်ရည်ဆင်းတွေလည်းကြည်ရင်တောက်ပါလို့အဲ့ဒီခေတ်ကရသေးတို့သူတော်စင်တို့ဆိုတာအခုသွားကြည့်လေအိန္ဒိယမှာဝဆယ်ဝင်ကြီးတွေကလည်းအရှိကြီးတွေတခါတော့မိုးစိတ်ဘွေးကြီးတွေဘလဘွားအဲကျင်းနေတဲ့ဟာတွေချိုးလေးကလည်းတခါတည်းအဲ့နားမှာတခါတည်းအဲခွေးလိုကျင်းတဲ့ကောင်ကလည်းရှိသေးတယ်အဲလမ်းဘေးမှာသူ့ကျွေးရင်လည်းအဲ့မှာလမ်းမှာမုံတို့သမင်းတို့ကျွေးကျင်ရင်လည်းတခါတည်းအဲ့ဒီမှာရိုတီကျွေးကျင်ရင်လည်းဖုံနဲ့ပြစ်ချကျွေးရတာသူကသူပါဇက်နဲ့ပဲကြိုက်စားတာ အဲ့ဒါမျိုးတွေလည်းရှိတာကိုအမျိုးမျိုးကိုကျင့်နေကြတာတွေကအခုလို့တခါတည်းရုပ်ရည်တန်းတန်းပြန့်ပြန့်နဲ့တွေ့လဲတွေ့လိုက်ရောဟာမင်းဘသူ့ကိုများဆရာတင်ပြီးကျင့်နေတာလဲမင်းရဲ့ဆရာဘသူလဲငါမေးတော့ငါရဲ့ဆရာမရှိဘူးနာမေအာသရိယအတိငါမှဆရာမရှိဘူးငါကိုယ်တိုင်ငါရဲ့အသိဉာဏ်နဲ့ငါထွတ်ထွတ်ပြီးငါသိခဲ့တာ ငါဟာအနန္တဇိနာပဲတဲ့အရာအလုံးကိုအကုန်အောင်မြင်ပြီးပြီဟုတ်လို့ပါတယ်တင့်ရဲ့ရုပ်ရည်တွေလက္ခဏာတွေဟုတ်လို့ပါတယ်ဟုတ်လို့ပါတယ်အခုဘယ်သွားမှလဲဣတိပတနမိဂရာဝုံတော်ကိုသွားမယ်တရားဥဓမ္မစကြာကြီးငါသွားဟောတော့မယ်ဆိုပြီးတော့မှအဲ့ဒါတခါတည်းအဲ့ဘက်ကိုသွားအဲ့ဘက်ကိုသွားတော့ဒါအခုဆိုမိုင်မောင်း100ကျော်တယ်အဲ့ဒီခကြီးอ่ะ ဟိုစာထဲမှာပါတာကတော့78ယူဇနာလို့ခေါ်တာမိုင်မောင်း100ကျော်အဲ့ဒီခရီးကိုရသော်ဖះကြွသွားဟိုကပိဿဝက်ကြီး9ဦးကဂတိကဝတ်လောက်ထားတာငါတို့နောက်တိတ်တထမင်းသားလိုက်လာရခယူးကြိုးမှုမလုံနဲ့နော်အဲမလုံနဲ့ तू ဘုံကြီးအောင်ရှောက်လောက်ကုန်တော့မှာဆိုပြီးတော့သူတို့ကမယုံတော့ဘူးဆိုတော့အဲ့ဒီချိန်မှာမြတ်စွာဘုရား တွေ့တော့မြတ်စွာဘုရားရဲ့မေတ္တာတော်နဲ့သူတို့မနေနိုင်ပါဘူးခရီးဥကြိုဆိုခရီးဥကြိုဆိုပြီးထိုင်ကြတော့မြတ်စွာဘုရားမင်းတို့ငါတရားဟောမယ်အာတိတ်တထရှင်ကြီးဂေါရမရဲ့မလောက်ပါနဲ့မဟောပါနဲ့ဒါလောက်ပြင်းပြင်းထန်ထန်ကြည်နာတော့မှမရပဲနဲ့ ဆွန်လဲခံစားပြီးတက်တက်တာတာလေးနဲ့လုံနေတော့ဘယ်ရမှာလဲနားမတော့ညမအောင်မဟုတ်ဘူးငါပြောမယ်ဟာမပြောနဲ့နားမတော့ညင်ဘူးတရားပေးခြင်းလုံးလို့ခကြီးရှည်ကြီးသွားတာဟိုကတရားယူမဲ့ပုဂ္ဂိုလ်ကထော်တော်ကန့်လန့်လုံးတာဘယ်နှကြိမ်ညင်းတယ်ထင်လဲသုံးကြိမ်တိညင်းတယ်တဲ့နော်အဲ့ဒါနဲ့မြတ်စွာဘုရားပြောတယ်မေတ္တာနဲ့ ငါဗုဒ္ဓအဖြစ်ကိုဖြစ်ခဲ့ပြီဖရာအဖြစ်ကိုငါရပြီငါ့ကိုတိတ်တထမင်းသားတို့ရှင်ကြီးခေါရမတို့မင်းတို့အဲ့ဒီအသုံးနှုံးနေနဲ့မလုံနဲ့ရိုင်းရိုင်းပြပြနေနဲ့မလုံနဲ့ငါပေးမဲ့တရားကိုမင်းတို့စဉ်းစားကြည့်အရင်တော့က6နှစ်လုံးလုံးငါတရားကိုကျင့်ပြီးတော့နေတော့ကငါထိုးထွင်းသိပြီလို့မင်းတို့ကငါပြောဘူးလို့လား လောက လောကနော်ဘလောက်ခက်တယ်ထင်လဲတရားပေးခြင်းလုံးလို့ပင်မခံပြီးသွားတာတောင်မှတရားရည်ဝါမဲ့ပုဂ္ဂိုလ်ဟိုကြောထော်တော်ကလလုံနေလို့နော်မင်းတို့ငါအရင်တော့ကရပြီလို့အဲ့ဒီစကားပြောခဲ့ဘူးသလားဝန်ခံခဲ့ဘူးသလားအရင်တော့ကတော့ဝန်ခံခဲ့ဘူးပါဘူးအခုတကယ်ရလို့တကယ်ပြောတာ ငါဟာအဲ့ဒီချမ်းသာကိုငါရခဲ့တယ်လို့မင်းတို့ကြင့်ရင်မင်းတို့ကိုယ်တိုင်ရလိမ့်မယ်ကြောင့်မို့မြတ်စွာဘုရားရဲ့ဓမ္မဆိုတာအဲ့ဒါပဲเนาะဟာခုမှကျင့်နောက်မှချမ်းသာမယ်မရဘူးဒိဋ္ဌဓမ္မအခုကျင့်အခုကိုချမ်းသာရမယ်ဒါမြတ်စွာဘုရားရဲ့ဓမ္မအေဟိပတိကောเนาะလာစမ်းရှုစမ်းအဂါလိကောအခါမလိ အကျိုးပေးမယ်ဓမ္မဆိုတာအဲ့ဒါပဲအခုအဲ့ဒီဓမ္မကိုငါဟောပေးမယ်အဲ့ဒီကြတော့မှသူတို့ဩအရင်တော့အဲ့ဒီစကားမျိုးတစ်ခါမှမပြောဘူးအဲ့ဒီကြမှာသူတို့ကဲဒါဆိုရင်လဲနားထောင်မှအဲ့ဒီချိန်မှာသူတို့ကယဟန်နဲ့မဟုတ်သေးဘူးသူတို့ကသူတို့ဒီရတဲ့သူတော်စင်တွေပဲရှိသေးတယ်ညနေခင်းမှာ နေလုံးကြီးကလည်းကွယ်လူကွယ်ခြင်းလာကြီးကလည်းထွက်အဲ့ဒီလာကလည်းထွက်လာတဲ့အချိန်နေကလည်းဝင်္ဂနာနီအချိန်မှာတခါတဲ့အဲ့ဒီမှာသာသမီနေပြည့်ငတ်တွေအိတ်တန်တက်ခါနာနီအချိန်လေးအဲ့ဒီအချိန်လေးမှာမြတ်စွာဘုရားကစာပြီးတော့ဒွေမေဘိက္ခဝေအန္တာပပ္ပစီဒေနာနတေဝိတ္တပါဒါဓမ္မစကြာ ဒကာဒကမတွေရနေကြတာဟိုးပထမဘိက္ခုနံပင်စဝေဂီနံဣတိပတနာနာမကေဆိုတာအဲ့ဒါကဒါမြန်မာပြည်ကဆရာတော်ဘုရားတွေကထည့်ထားတာအဲအဲ့ဒါကအဟွာမဟုတ်သေးဘူးတေကမြတ်စွာဘုရားဟောတဲ့ဟာမဟုတ်သေးဘူးအဲ့ဒီရှေ့ဟာကရသော်ဖျားကဣတိပတနာမိဂရာဝုံတော်မှာရသော်ဖျားမြမကြီးကတောင်းမှလို့ပိသဝက်ကြီးငါ့ကိုသွားပြီးတရားဟောပါတယ် ဧဝမေတုတံဧကံတမယံဆိုတဲ့ဟာကြောင့်လဲအရှင်အာနန္ဒာမထေမြတ်ကနေမှတန်ခါရဏတင်တော့ကတပည့်တော်မြတ်စွာဘုရားထံမှဒီလိုဒီလိုကြားနာခဲ့ရဘူးပါတယ်ဆိုပြီးတော့ပြန်ပြီးတော့လျှောက်ထားတဲ့ဟာนี่မြတ်စွာဘုရားတိုက်ရိုက်ဟောတဲ့ဟာကအဲ့ဒီဒွေမွေဘိခွေအန္တာပပိစီဒေနာနတေဝိတဘာအဲ့မှာတိုက်ရိုက်စာဟောတယ်တန္တရာဘုဆင်းရဲကိုလွတ်ချင်လို့ ရတဲ့အဖြစ်သူတော်စင်အဖြစ်ကိုရောက်လာကြတယ်အဲ့ဒီရောက်လာကြတဲ့ပုံကိုယ်တွေဟာတန္တရာဝုတ်ကလွတ်ချင်ရင်ရှောင်ရမယ်လမ်းနှစ်တွေရှောက်ရမယ်လမ်းအဲ့ဒါကိုငါအရင်ဆုံးပြောမယ်ကာမေတုကာမတုခံလိကာနုယောကော ကာမဂုဏ်အာယုံကိုခံစားသုံးဆောင်ပြီးတော့နေတဲ့အလုပ်ကာမဂုဏ်အာယုံဆိုတာကမျက်စိနဲ့အစင်းတိုက်တဲ့အခါတာယာဝယ်လေးတွေနောက်ကိုလိုက်နေရကြည်တရားအာယုံလေးတွေနောက်ဟာကြည်အောင်ဟဲ့ဒီနာကြည်တရားမျိုးအဲဟိုမျိုးတော့သွားဦးမယ်ဟဲ့ဟိုမှာတော့ဘာရှိတယ်တဲ့ဟိုမှာတော့တခါလဲစတိတ်ရှိုးပွဲရှိတယ်တဲ့သွားဦးမဟဲ့ ဘယ်မှာတော့တခါတည်းဘယ်ဒေသတော့ဘလို့လှတယ်ပတယ်တဲ့သွားဦးမှာဟဲ့ဘာလို့မျက်စိအစာလိုက်ကျွေးနေရတာလေတခါတည်းကဘာပတ်ပြီးတော့ဟိုသွားကြည့်ရဒီသွားကြည့်ရနော်အဲ့ဒါဘာလို့နေရလဲဆိုတော့အဲ့ဒါမျက်စိအစာလိုက်ကျွေးနေရတာဝသလားဆိုတခါမှလည်းမဝဘူးသေတာသေသွားတယ်အဲ့ဒီမျက်စိကဘလောက်ကျွေးကျွေးအဲ့ဒါကိုကိလေသာ အာယုံကာမဂုဏ်ခံစားတယ်လို့ပြောတာ မျက်စိကနေအစင်းအာယုံနေနောက်မှာလိုက်နေတာအပြင်းမလိုက်တော့ရဘာလို့လဲအခုကျတော့မနမိုးလင်းလာတဲ့ဒီလိုလေဆိုတယ်လီဖုန်းလေးနဲ့တကွာလို့ပါပြီးတော့ကြည့်နေရတာ Facebook လောကနော်အဲ့တော့တချို့တလေကြောလဲဘာလဲမနမိုးလင်းလာတဲ့ကွတ်ဆိုဒီလေးဖွေးပြီးတော့ရုပ်ရှင်လေးကြည်လိုက်ဟောကြည်နေတာဘာလုပ်နေတာလဲကာမဂုဏ်အာယုံခံစားတဲ့အလုပ်တွေတဲ့နော် ရူပါယုံအဆင်းအာယုံနေတတ္ထာယုံအတန်အာယုံနေတခြင်းကိုနားမထောင်မဲ့မနေနိုင်ဘူးငါတော့အဲတခြင်းလေးတော့နားထောင်အောင်မနော်အဲ့တော့နားထောင်မှများနားထောင်မှများတော့ဘာဖြစ်လာစွဲလာတာစွဲလာတော့နားမထောင်မဲ့မနေနိုင်ကြောင့်ဟိုတော့ကဆရာတော်ဤတပါမမရဲ့တခြင်းလေးသူကလေဒီယိုလေးနဲ့နားထောင်နားထောင်တော့နားထောင်တော့ကြတော့ပါပြည့်စွဲသွားတော့တရက်ကျတော့မမရဲ့တခြင်းကမလာတော့ အဲ့မှာစိတ်ကဂလိဂလိဖြစ်နေဒီကောင်မလေးကွာအဖျားများနေလားမသိဘူးလို့ပြောရတယ်သူကနားနဲ့အတန်နဲ့ကြားတော့လေအာယုန်နေနော်အာယုန်နေဟာအဲ့ဒါကိုရူပါယုံတတ္ထာယုံဂန္ဓာယုံရတ္တာယုံဖုထဘာယုံဓမ္မာယုံဆိုတဲ့အဲ့ဒီအတွေ့အထိအာယုံနေအနတ်အာယုံနေအစာတော့ဒီဘယ်မှာကောင်းတယ်ဟဲ့ဆိုကောင်းတဲ့သိရှားရတယ်ဖွေးရတယ်စားရတယ် အာမနှောနဲ့ဓမ္မပေါင်းစုံတဲ့အခါကျတော့လေအတွေးလေးတွေထဲမှာတခါတဲ့ဟိုလိုက်တွေးလိုက်ဒီလိုက်တွေးလိုက်နဲ့အဲ့ဒီကာမဂုဏ်အာယုံ၅ပါးကိုသုံးဆောင်မိဝဲခံစားပြီးနေယုံတက်တက်နဲ့လေအိုနာတိဒုက္ခမလွတ်နိုင်ဘူးတဲ့အဲ့ဒါနံပါတ်1လမ်းကြောင်းကြီးကိုပြအဲ့ဒီလမ်းကြောင်းကြီးကိုအခြားနေရာမှာကြောက်မြတ်စွာဘုရားဗာပြောလဲဆိုတော့ အဲ့ဒီငါငယ်စဉ်တုန်းကအဲ့ဒါတွေအကုန်ခံစားသုံးဆောင်ခဲ့ဘူးပြီးသားပဲเนาะအခြားတုတ်တန်တစ်ခုမှကြတော့တက်တော်29နှစ်အရွယ်အထိငါအဲ့ဒီနန်းတော်ထဲမှာကိလေသာအာယုံ ကာမဂုဏ်မှန်သမျှလိုလေသေးမရှိအောင်သုံးဆောင်နိုင်တဲ့ဘဝခံစားနိုင်တဲ့ဘဝစံစားနိုင်တဲ့ဘဝကြီးနဲ့ငါနေခဲ့တာမတရားဖို့တရားဩနာသေးလွတ်တဲ့အသင်္ခတတအငိမ့်ဓာတ်ဆိုတဲ့ ချမ်းသာကြီးတန်တိဒုက္ခเนาะအဲ့ဒါကြီးကိုမရခဲ့ဘူးတဲ့အဲ့ဒီလမ်းကြောင်းကြီးကိုယသေတွေသူတော်စင်တွေနိဗ္ဗာန်ကိုလိုချင်ပါတယ်ဆိုတဲ့ပုံကိုယ်တွေအဲ့ဒီအာယုံ၅ပါးကို ခွာတဲ့လမ်းကြောင်းလောက်ရမှာအဲ့ဒီတဲမှာနစ်နေလို့ကတော့လုံးဝမမရနိုင်ဘူးတဲ့နံပါတ်1အချက်ကိုပြောလိုက်တာအဲ့ဒါတွေကဘာလဲဟိနောဂမ္မော ပောထုဇဏိကောအနရိယော အနတ္ထတန်ဟိတောအဲ့ဒါတွေကဘာလဲတဲ့ရွာသူရွာသားတွေတဲ့ပုထုဇဉ်တွေငမိုက်သားတွေလူတိုင်းလူမဟုတ်ဘူးတလိမ့်ဆန်ရောဓာတွေကိုခံစားနေတာသုံးဆောင်နေတာတဲ့အဲ့ဒီအကျင့်ဆိုတာကအဲ့ဒါကဘာမှအထူးထွေလုံနေရမယ်အလုပ်တယ်မဟုတ်ဘူးတဲ့ရူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုထဘာယုံဆိုတဲ့ ဒီအာယုန်တွေခံစားမှုအလောက်ဟာလူလည်းလောက်တယ်တိရစ္ဆာန်တွေလည်းလောက်တယ်အဲ့ဒါရွာသူရွာသားတွေရဲ့အလေးအထကြီးတဲ့လူတိုင်းသုံးဆောင်မိဝဲခံစားနေတဲ့အလောက်ကြီးတဲ့အဲ့ဒါဟာဘာကြိုးမှရလာမှာမဟုတ်ဘူးတဲ့အဲ့လိုခံစားနေလို့သုံးဆောင်နေယုံနဲ့အဲ့လိုနေယုံနဲ့ကတော့အနတ္ထတန်ဟိတော့ဘာကြိုးမှမရဘူးတဲ့အထတန်ဟိတာမဟုတ်ဘူးတဲ့အကျိုးမရနိုင်ဘူးတဲ့ အနတ္တတဟိတောတဲ့အဲ့ဒီလိုအာယုန်နေခံစားနေုံနဲ့သုံးဆောင်နေုံနဲ့ဩဒုက္ခနာဒုက္ခသေဒုက္ခတော့မလွတ်ပါဘူးအဲ့ဒီလမ်းညူကိုလည်းရှောင်ရမယ်နောက်လမ်းတစ်ခုရှိသေးတယ်တဲ့အဲ့ဒါကကြတော့အတ္တကိလမထနုယောဂအဲ့ဒီအတ္တကိလမထနုယောဂော ဒုက္ခအနာရိယောအနတ္ထတဟိတောသို့ကြတော့ရွာသူရွာသားတွေလောက်တဲ့အလုပ်လို့မဟောတော့ဘူးအဲ့ဒါကြတော့ဘာလို့လဲဆိုတော့ရွာသူရွာသားအဲ့ဒီအလုပ်ကြောင့်မလုပ်နိုင်တော့ဘူးဒုက္ခရစရိယအကျင့်ဆိုတဲ့အဲ့ဒီအကျင့်မျိုးကြတော့ဘလို့ပုဂ္ဂိုလ်ကလောက်လဲဆိုတော့တန္တရာဝတ်လွတ်ချင်တဲ့သဘောမျိုးပေါ့နော်သူတို့ကတော့တန္တရာဝတ်လို့တော့ အဲ့လောက်တော့မသုံးပါဘူးသူတို့ရဲ့တိဋ္ဌိတွေမှာတော့ဒါသူတို့ရဲ့ဒီလိုအကျင့်မြတ်တွေကြည့်ရင်သူတို့တခါတည်းဗြဟ္မာဘုံတွေရောက်မယ်ဟိုရောက်မယ်ဒီရောက်မယ်ဆိုရယ်ယုံကြည်ချက်နဲ့သူတို့ကြင့်ကြတာပဲအဲ့ဒါကကြတော့ तू ကအိယာတီထောင်လိုတော့ဘောင်ကနေခွာထွက်တော်တွေတောင်နေတဲ့သွားတချို့သောပုဂ္ဂိုလ်ကတခါတည်းကိုတုံးလုံးကြီးတယ်နဲ့တခါတည်း အခုဂင်္ဂါမြစ်ဦးဇင်းတို့ဗာရာဏသီမြို့နေတော့မနေ့စောကြီးဂင်္ဂါမြစ်ကိုသွားအဲ့ဒီချိန်ဆိုဆောင်းရအရန်အေးတာဟိမွန်တာတောင်ကလေရလာရင်ဒါလောက်အေးချနေတဲ့အချိန်ကြီးမှာသူတို့ကိုတုံးလုံးကြီးနေနေရတာအဲ့ဒီမှာဂင်္ဂါရေရစင်းစိမ့်လိုက်အဲ့နာမြောင်းကြီးတွေအောက်မှာနေလိုက်တရားကြီးတွေအောက်မှာနေလိုက်တကိုယ်လုံးပြာတွေတုတ်ထားပြီးတော့အဲ့ဒါကိုတုံးလုံးနဲ့ဒီတိုင်းပဲနေနေကြတယ်သူကသူကျင့်နေကြတာပဲရေငုံမီလုံတုံးခုံဇဲခတ် နော်ခန္ဓာကိုယ်ကိုညှင်းဆဲပြီးတော့ကျင့်ရင်နေပေါင်းတထောင်လောက်နဲ့ခန္ဓာကိုယ်ညှင်းသက်ရင်ဒီကိလေသာစိတ်တွေဟာငြိမ်ဝတ်သွားလိမ့်မယ်လို့တို့ကထိန်တာခန္ဓာကိုယ်ညှင်းသက်လိုက်လို့ခဏငြိမ်သွားတာအဲ့ဒါကို အကြောင်းပြုတ်ပြီးတော့တို့ဟာကျင့်ကြတယ်ငါဖះအလောင်းတော်ကိုယ်တိုင်လဲအလောင်းတော်ဘဝနဲ့အပြင်းထန်ကျင့်မှုတဲ့ ဘာကြိုးမှမရှိဘူးတဲ့နော်ဒုက္ခဆင်းရဲတာပဲဖတ်တင်တယ်အနာရိယောအရိယာတွေမြင့်မြတ်တဲ့သူတော်စင်တွေအကျင့်မဟုတ်ဘူးတဲ့ဘာကောင်းချိုးမှလည်းမရခဲ့ဘူးတဲ့အဲ့တော့ချက်သားတော်တဲ့မတရားတွေဖို့တရားတွေအောနာတွေဒုက္ခကိုတကယ်လွတ်ချင်ပါတယ်ဆိုရင်တော့အဲ့ဒီကာမတုခံလိကကိလေသာအယုံကာမကိုခံစားတဲ့လမ်းရဲ့ အတ္တကိလမထာနုယောဂကိုကိုကိုပင်မအောင်ညှင်းဆဲနှိပ်ဆက်ပြီးတော့မှလောက်တယ်ဆိုတော့အတ္တကိလမထာအကျင့်ဆိုတော့အဲ့ဒီလမ်းနှစ်သွဲကိုရှောင်ရှားရမယ်ဒါပထမဆုံးပြောလိုက်တာမဖို့နိဗ္ဗာန်ကိုလွတ်ခြင်းရင်တန္တရာဝဆင်းရဲဒုက္ခကိုလွတ်ခြင်းရင်အဲ့ဒီလမ်းနှစ်သွဲကိုရှောင်နောက်ထပ်ဘယ်လမ်းကိုသွားရမလဲဆိုတော့ မက်ခင်၈ပါးဆိုတဲ့အကျင့်မြတ်လမ်းကြီးရှိတယ်မက်ခင်၈ပါးဆိုတဲ့အကျင့်မြတ်လမ်းကြီးဟာနိဗ္ဗာန်ကိုတိုက်ရိုက်ရောက်စေနိုင်တဲ့လမ်းအဲ့ဒီမှာသီလမဂ်ခင်၃ပါးတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝ မလန်ဖော်လန်နိဗ္ဗာန်ကိုတကယ်ရောက်ချင်တယ်ဆိုရင်တမ္မာဝါစာစကားပြောရင်အမြဲတမ်းမှန်ကန်တဲ့စကားပဲပြောရမယ်တဲ့မလေရဘူးမညာရဘူးမှုသားစကားမပြောနဲ့တိမ်ဖြင်းတဲ့စကားတွေမပြောနဲ့ပိတုနာဝါစာဖရုဒဝါစာကြမ်းတမ်းတဲ့စကားတွေမပြောနဲ့ဂုံမတိုက်နဲ့မှန်မှန်ကန်ကန်ပဲပြောမလန်ဖိုလန်ကိုတကယ်ရကျင်တဲ့ပုဂ္ဂိုလ် တမ္မာဝါစာမမကံကံပြောတမ္မာအာဇီဝတမ္မာကမ္မန္တကောင်းတာကိုပဲလုပ်မကောင်းတာတွေမလုပ်နဲ့သူတော်ဘာသားမယားကျူးလွန်ခြင်းစောကားခြင်းဒါမကောင်းဘူးခေါ်တယ်မကောင်းဘူးတေးသေးတောက်စားမိုးယူတယ်မကောင်းဘူးမလုံနဲ့တမအာဇီဝကိုယ့်ရဲ့ဘဝမှာ စားဝတ်နေရေးအတွက်ရှားရတယ်ဖွေရတယ်ဆိုပြီးတော့သူများတဲ့တတ်ချင်းအတန်ငါတွေရောင်းရခြင်းစားရခြင်း လူကုန်ကူးခြင်းလက်နက်တွေကို ရောင်းဝယ်ခြင်းအစိတ်လက်နက်ရောင်းဝယ်ခြင်းအစရှိတဲ့ဖြင့်သူတစ်ပါးဒုက္ခရောက်မဲ့အလုံမျိုးတွေနဲ့ဘယ်တော့မှအသက်မွေးဝမ်းကြောင်းမပြုနဲ့မိမိရဲ့အသက်မွေးဝမ်းကြောင်းဟာ စင်ကြယ်ရမယ်မိမိရဲ့ဘဝမှာကိုကျင့်သီလတွေနဲ့ပြည့်စုံရမယ် သူတော်ဘာသားများကျူးလွန်ခြင်းဒိဋ္ဌိတောက်ခြင်းခိုးခြင်းဘာတစ်ခုမှမလုပ်နဲ့လိန်ခြင်းညာခြင်းကြမ်းထမ်းတဲ့စကားပြောခြင်းနော်တိမ်ဖြင်းတဲ့စကားတွေပြောပြီးအချိန်ကုန်နေတာမလုပ်နဲ့အဲ့ဒီတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့အဲ့ဒီသီလမဂ်ခင်ပထမဆုံးပြည့်အောင်လုပ်ရမှာအဲ့ဒီသီလကိုယ့်ရဲ့တန်ထာမှာ ပြည့်လာပြီဆိုရင်တမ္မာဝါယမတမ္မာတတိတမ္မာတမာတိကြိုးစားရမယ်အားထုတ်ရမယ်တမာရိရအောင်တတိမြဲအောင်လုပ်ရမယ်တတိမြဲရင်ဘာဖြစ်လာမလဲတမာရိအားကောင်းလာအဲ့ဒါကတမာရိမခင်၃ပါးတမာရိမခင်၃ပါးရဲ့နောက်ထပ်ပညာမခင်၂ပါးကတမာဒိဋ္ဌိနဲ့တမာသင်္ကပ္ပ အယူမှန်ရမယ်အတွေးမှန်ရအတွေးမှန်ရင်အယူမှန်ရင်အဲ့ဒီပုဂ္ဂိုလ်ကလမ်းကြောင်းကြီးဖြောင်းသွားတော့အယူမမှန်မှု အတွေးမမှန်မှုဆိုရင်အဲ့ပုဂ္ဂိုလ်ကလမ်းမပဲသွားမယ်အဲ့ဒီတော့သီလမဂ်ခင်၃ပါးသမာဓိမဂ်ခင်၃ပါးပညာမဂ်ခင်၂ပါးဆိုတဲ့အဲ့ဒီမဂ်ခင်၈ပါးအကျင့်လမ်းကြီးရှိတယ်ချစ်လားတဲ့ အဲ့ဒီမဂ်ခင်၈ပါးဆိုတဲ့အကျင့်တရားလမ်းကြီးနဲ့သီလနဲ့ပြည့်စုံအောင်လို့သမာဓိနဲ့ပြည့်စုံအောင်လို့ပညာနဲ့ပြည့်စုံအောင်လို့အဲ့ဒီ၃ချက်ပြည့်စုံလိုက်ပြီဆိုတာနဲ့ဘာတွေသိသွားမလဲဒုက္ခသစ္စာကိုပိုင်းခြားသိနိုင်တယ်မဂ်ခင်၈ပါးအကျင့်လမ်းကိုရှောက်ရင်အစွန်းနှစ်ဖက်ကိုပယ် အစွန်းနှစ်ဖက်ကိုပယ်ပြီးတော့မဂ်ခင်ရှစ်ပါးအကျဉ်းလန်းတိုင်သွားအဲ့ဒီလမ်းတိုင်သွားရင်ဒုက္ခသစ္စာကို သိလိမ့်မယ်ဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခံအပိယေဟိတံပယောကောဒုက္ခပိယေဟိဝေပယောဘောဒုက္ခယံပိဿာနလပတိတံပိဒုက္ခံတံခိတေန င်စုပါဒာနက္ခန္ဓာဒုက္ခဒါရှေ့ကဒုက္ခတွေကလူတွေသိနိုင်တဲ့ဒုက္ခပင်စုပါဒာနက္ခန္ဓာဒုက္ခကြောင့်တာမန်လူတွေမသိနိုင်ဒုက္ခအကြောင်းတွေကိုပေါ်လွင်အောင်လို့မြတ်စွာဘုရားပြောလိုက်တာအဲ့ဒီမဂ်ခင်၈ပါးအကျဉ်းလန်းကြီးကိုကျင့်နေရင်ဘာကိုသွားတွေ့မှာလဲဆိုတော့ဒုက္ခကိုသွားသိလိုက်မယ် ပဋိသင်္ဍေနေရတယ်ဒါလည်းဒုက္ခပဲတဲ့ကိုယ့်အကူကတော့မမြင်ဘူးဖြစ်နေတာ哦ဖះကတော့သိတာပေါ့ပဋိသင်္ဍေအမိဝမ်းနဲ့နေရတဲ့ဒုက္ခကြီးကနဲတဲ့ဒုက္ခကြီးမဟုတ်ဘူးဆိုတာနော်အဲ့တော့ပဋိသင်္ဍေနေရတာလည်းဒုက္ခကဲအခုဦးဇင်းတော်ဒကာဒကမတွေအိုရမဲ့ဒုက္ခနားမဲ့ဒုက္ခကြောသိပြီအဲ့ဒါကြောလက်တွေ့သိပြီသေရမဲ့ဒုက္ခသေကာနာနီး အချိန်ကာလမှာလှိမ့်ပိန်ပြီးအော်ဟစ်ညင်းညူပြီးခံရမယ်ဒုက္ခကြီးဟောတည်သွားတာတော့ဖြတ်ဆိုစက္ကမိုင်းလေးချုပ်သွားတာကိုဒါပေမဲ့သေကာနာနီမှာကြောက်တဲ့စိတ်စိုးရိမ်တဲ့စိတ်ထိတ်လန့်တဲ့စိတ်တောကတွေဒေါသတွေနဲ့တခါတည်းနာလို့ကျင်လို့ကြိုက်လို့ကဲကြပါအောင်ယူကြပါအောင်ဆိုပြီးအော်ရငိုရမြေတန်းရတဲ့ဒုက္ခကြီးကနဲတာမဟုတ်အဲ့ဒါကြောင့်မို့မြတ်စွာဘုရားတန်ခိတ်တေနပင်စုပါဒနက္ခန္ဓာဒုက္ခအကျဉ်းချုပ်အားဖြင့်ပြောရင်တော့ ဟောဒီခန္ဓာ၅ပါးယုံနာတရားကြီးဟာဒုက္ခပဲဒါအကြမ်းမြင်ဒုက္ခကိုပြောလိုက်တာအပိတ္တမှာဥစဉ်ဝိပဿနာဘိုင်းနဲ့ဒီမှာပိစုပါဒနဲ့ခန္ဓာဘက်ကိုပြန်ဖွင့်ပြเนาะအဲ့တော့အဲ့ဒီမဂ္ဂင်၈ပါးဆိုတဲ့အကျဉ်းလန်းကြီးကိုတတိတမာရိဉာဏ်ပညာနဲ့သေးသေးချာချာရှောက်လှမ်းခဲ့မယ်ဆိုရင်တဲ့အဲ့ဒီဒုက္ခကိုမြင်လာမယ် ဩဒုက္ခမြင်တယ်နာဒုက္ခမြင်ဒါကတန်ဝေကရဖို့လောက်ပဲဖြစ်တာနော်ဩဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေအဲ့ဒါမှာပင်စုပါဒနခန္ဓာဒုက္ခခန္ဓာ၅ပါးကိုမြင်တဲ့ဒုက္ခကြမှာတကယ်မလန်းဖိုလန်းဘက်ကိုသွားမှာဩဓာတွေမြင်ရတယ်နာဓာတွေမြင်ရတယ်ဖះလောက်တော်ကြီးတောထွက်တယ်ဘာလို့လဲလူအို လူနာလူသေးယဟန်ဒါတွေမြင်လို့နမိတ်ကြီးတွေမြင်လို့တောထွက်ခဲ့တာအဲ့ဒါတွေမြင်ရင်ဘာရမလဲသူများဩဓာကြည့်ရတယ်အော်တနေ့ငါဩရမှာပါလား သူများနာရာကြည့်တဲ့တနေ့ငါလည်းနာမှာပါမဟုတ်သေးခင်မနာသေးခင်မသေးသေးခင်ငါပြင်ဆင်ထားမှတရားကိုလှုပ်ထားမှလှုပ်ထားမှဆိုတဝေကတွေရရတော့ပို့ပြီးတရားအထုခြင်းစိတ်တွေပေါက်လာနော်အဲ့ဒါကြောင့်မို့အဲ့ဒီဒုက္ခသစ္စာကိုပိုင်းခြားသိနိုင်တယ်တဲ့မဂ္ဂင်7ပါးအကျဉ်းလန်းကြီးကြက်လာရင်းတဲ့နော်ဒုက္ခသစ္စာကိုပိုင်းခြားသိမယ်ဟောဒုက္ခသစ္စာပိုင်းခြားသိတယ် ဒီဒုက္ခဟာဘာကြောင့်ဖြစ်တာလဲအကြောင်းရှာမြတ်စွာဘုရားရဲ့ဓမ္မကအကြောင်းတတ်လားအကျိုးတတ်လားဆိုပြီးအကြောင်းတတ်အကျိုးတတ်ပုံအကျိုးတရားကလိုက်တတ်လို့မဆုံးတပင်တပင်ခုတ်ရှင်တယ်ခိုင်းကြားတွေခုတ်နေသေးသမျှအညော့အညော့ကပြင်းပြန်တက်တာအမျက်ပါတိုးလှန်လိုက်မှအဲ့တပင်နောက်ဘယ်တော့မှမလာတော့ အမျက်ပါတူးလှန်ပြလိုက်ဘယ်တော့မှအညွန့်ညောင်ထွက်မရတော့အဲ့ဒီလိုပဲမြတ်စွာဘုရားကဒုက္ခကိုဟောလိုက်တာဒုက္ခကိုမြင်အောင်ကြည့်လိုက်တာဒုက္ခကိုပိုင်းခြားသိအောင်လုပ်လိုက်တာဒုက္ခတော့ပိုင်းခြားသိအောင်လုပ်လိုက်တယ်ဒါပေမဲ့ဒီဒုက္ခရခြင်းရဲ့အကြောင်းအဲ့ဒီရခြင်းရဲ့အကြောင်းတရားကိုရှာလိုက်တဲ့အခါကျတော့ဘာသွားတွေ့လဲတော့ တဏှာကိုသွားတွေ့တယ်တဲ့သမုဒိယသစ္စာတဏှာဒီဒုက္ခတွေရခြင်းရဲ့အကြောင်းအိုဒုက္ခနာဒုက္ခသေဒုက္ခစိုးရရပူဆွေးရငိုကြွေးရနော်မချစ်မနစ်တတ်တဲ့လူတွေနဲ့မနေခြင်းလဲနေရတာပဲမပေါင်းခြင်းလဲပေါင်းရတာမတွေ့ခြင်းလဲတွေ့ရတာကိုချစ်ပါတယ်နှစ်သက်ပါတယ်ဆိုတဲ့ပုံကိုယ်တွေနဲ့နေခြင်းပေမဲ့လည်းမနေရဘူးကိုမဖြစ်ချင်တာတွေဖြစ်နေတဲ့လောကကြီးထဲမှာ နေနေရတာတဲ့ဥစဉ်တော်တရားတော်မတွေအဲ့ဒီဒုက္ခကြီးတွေဘာကြောင့်ရတာလဲလို့အကြောင်းကို ရှာလိုက်တဲ့အခါကျတော့အဲ့ဒီတဏှာကိုသွားတွေ့တယ်။အော်အရင်ခံတော့ဒီဒုက္ခတွေအကုန်ရခြင်းရဲ့အကြောင်းတရားဟာဒီတဏှာပဲ။ဒါကြောင့်မို့မြတ်စွာဘုရားကအနေကဇာတိတန်တာရံတန်တာဝိတံအနိဗိတံနေကသာတင်းနေကြ ဂါထာတော်ဒါပထမပုပ္ပပုပ္ပဝဆနလို့ပြောတယ်ဖရာရဲ့ပထမဦးဆုံးစကားတော်တန်တရာဤတခြားလုံးတဘွားပြီးတဘွားပြေးလိုက်ရလွှားလိုက်ရတာတဲ့ငါဘာကြောင့်ဒါလို့ပြေးလွှားနေရတာလဲဆိုတော့ဒီတဏမွေးနေတာဝိုးတဲ့ဘုံဘဝတွေကာမတွေဘဝတွေကိုလိုချင်တယ်ဆိုတော့တတ်မဲ့နှစ်သက်တဲ့တဏ ကာမတဏဟိုကလေးလိုချင်မြန်ပြီမျက်စိနဲ့အချင်းနဲ့တိုက်တယ်လှတာလိုချင်တာတဏလို့သိလားမသိဘူးဦးဇင်းတို့တွေရန်သူလို့သိလားမသိဘူးဘာလို့လဲဆိုအဲ့တဏကိုတဏလို့မမြင်တာတဏလို့မမြင်တော့သူ့ပယ်ဖို့ရဘလို့တော့မလဲမြင်းကိုမမြင်တော့ရန်သူမမြင်တော့သူ့သွားပယ်ပယ်ရှားဖို့ရှင်းဖို့ကလုံးလို့မရတော့ဘူးဖြစ် ဒါကြောင့်မို့ဂဟဂါရကဒိဋ္ဌောတိအော်ငါအခုတော့တွေ့ပြီတဲ့မြတ်စွာဘုရားတော်မှာလေးသိင်ခြင်းကဘာတသိပါရမီဖြစ်မှာတွေ့တာငါဘုံဘဝတွေကိုတဘဝပြီးတဘဝပြေးလွှားနေရအောင်ဘသူလောက်တာပါလဲခွဲဖြစ်လိုက်လူဖြစ်လိုက်နတ်ဖြစ်လိုက်တလိษံဖြစ်လိုက်ဗြမာဖြစ်လိုက် အမျိုးမျိုးသောဘဝတွေကိုတပြောင်းပြန်ပြန်သွားနေရအောင်လောက်တဲ့အရင်ကဘသူပါလဲလို့ ငါမှရှာလိုက်ရတာအခုတော့တွေ့ပြီဒိဋ္ဌာမြင်ပြီတဲ့အဲ့ဒါဘာလို့လဲတဏှာမျက်စိနဲ့ဆင်းနဲ့တိုက်တဲ့အခါမှာရူပါယုံအဆင်းလာလာလေးတွေကိုလိုချင်တဲ့တဏှာအတန်လေးတွေကိုကြားခြင်းနဲ့တဏှာလိုချင်တဲ့ကြားခြင်းနဲ့နာခြင်းနဲ့စားခြင်းနဲ့တွေ့ထိခြင်းနဲ့အဲ့ဒါဘာလဲတဏှာအော်ဒီတဏှာဟာ အယံကံပဲဒီတဏှာကြောင့်မို့ဟာဒီဒုက္ခရကာမကိလေသာအာယုံကာမဂုဏ်တွေကိုလောခြင်းတယ်ဆိုတော့အဲ့ဒီတဏှာမှွေလို့အခုအိမ်အောင်နေပြုကြရတယ်သားတွေသမီးတွေရကြရတယ်ဟိုဟာတွေရှားကြဒီဟာတွေကြတဘောအလုံးဖတ်ဖတ်ကိုမောလို့ဘာကြောင့်လဲအဲ့ဒီတဏှာမှွေခဲ့လို့ အဲ့ဒီတဏှာမွယ်ကလို့ဘဝကြီးမှာဆင်းရဲလိုက်တာသားတွေသမီးတွေရတော့သားသမီးအတွက်စဉ်းစားအိတ်မပြောဒီဟာလေးကိုယ့်အတွက်မပူရဘူးသားသမီးအတွက်ဘူးနေရကိုယ်သေးမှမကြောက်ဘူးသားသမီးသေးမှပဲလှဆိုးရိမ်နေရတာနော်ဒုက္ခတွေရတာအဲ့ဒီတဏှာမွေခဲ့တာအရင်စစ်တော့အဲ့ဒီတဏှာဟာလက်တယ်ပဲတဲ့ ကိလေသာအာယုံကာမဂုဏ်တွေကိုလိုချင်တတ်မဲ့နှစ်သက်တတ်တဲ့ကာမတဏဘဝတွေကိုလိုချင်တတ်မဲ့နှစ်သက်တဲ့ဘဝတဏအဲ့ဒါကြောင့်တတ္တရာဒိဋ္ဌိကိုပြောတာအယူရှိတဲ့ပုံကိုယ်တွေဘဝဆိုတာဒီလိုပဲဝိညာဉ်ကောင်လေးကတစ်ခုပြီးတစ်ခုသွားနေတာဝိညာဉ်ကောင်လေးမြဲတယ်တည်တယ်ခိုင်ခန့်တယ်အဲ့ဒါကိုဘဝတဏလို့ပြောတာ ကာမတဏရဲ့ဘဝတဏဝိဘဝတဏဆိုတာအခုကွန်မြူနတီသမားတွေပေါ့ပြောရရင်တော့အာတယ်ပြီဟိုဘက်ဘဝဆိုရှိတာမှမဟုတ်ဘဲနဲ့အလကားပျော်ပျော်နေပျော်ပျော်စားအဲ့ဒါဝိဘဝတဏဘဝကင်းပြတ်ရာကိုတတ်မှတ်တာဩနောက်ဘဝနောက်ဖြစ်နောက်ခံဘောကွာအလကားဟုတ်တာလည်းမြင်တာလည်းမဟုတ်ဘဲနဲ့ရှောက်ပြောနေတာပဲဆိုပြီးတော့တခါတည်းနောက်ဘဝတွေမယုံဘူးဆိုပြီးတော့ဘဝကင်းပြတ်မှုပေါ်မှာ ပြန်ပြီးကိုက်ညိနေတဲ့တဏှာအဲ့ဒါဥစ္စေတာဒိဋ္ဌိအစွဲအောက်တန်တဲ့ပုဂ္ဂိုလ်များဖြစ်တာနော်ကာမတဏှာလူတိုင်းလူတိုင်းမဖြစ်ကြတယ်ဘဝတဏှာတတ္တရာဒိဋ္ဌိသမားတွေဝိဘဝတဏှာဥစ္စေတာဒိဋ္ဌိသမားတွေအထူးအဖြစ်ဘဝပြတ်ဆဲခြင်းပေါ်မှာပြန်ပြီးတော့ဖြစ်ပေမဲ့လေတန်တရာကြီးတဲ့မှာတဝဲလေလေပဲဘဝပြတ်ဆဲတယ်လို့ तू ကထင်ပြီးနောက်ဘဝမရှိဘူးဆိုလှုပ်ချင်ရှောက်လှုပ်တယ်ပြတ်သလားမပြတ်ဘူးလေ ပြန်ပြီးခံရတာပြန်ပြီးရတာပဲဘဝကအဲ့ဒါကြောင့်ဘဝပြက်ဆဲပါမယ်လို့ထင်ပြီးတော့လှုပ်ချင်အောင်လှုပ်နေပြန်တော့နောက်ဆုံးဒီတန်တရာကြီးတွေကထွက်ကိုမထွက်နိုင်ဘူးဒီတန်းမှာပဲတဝဲလယ်လယ်နဲ့ဒုက္ခပဲပြန်ပြီးတော့ရနေတယ်အဲ့ဒီကာမတဏဘဝတဏဝိဘဝတဏဆိုတဲ့တဏသုံးတန်နော်အဲ့ဒါတော့တခါတည်းအရှင်းသင်ပြန်ပြောရင်တဏဘုံ108လောက်ထိရောက်သွားတာတဏဒီအမျိုးအစား အများကြီးပဲတဏှာတွေအဲ့ဒီတော့အဲ့ဒီတဏှာဆိုတဲ့သမုဒိယသစ္စာသမုဒိယသစ္စာတဏှာဟာပဲ့အပ်တော်တရားပဲဒီတရားကြောင့်ဟောဒီဒုက္ခကြီးရတာဒုက္ခရာကြောင်းဖြစ်တဲ့သမုဒိယတဏှာအဲ့ဒီတဏှာကိုပယ်ရင် ဒုက္ခချုပ်တဲ့သမုဒိယချုပ်တဲ့နိဗ္ဗာန်ဆိုတာရလိမ့်မယ်ပထမဒုက္ခကိုမြင်အောင်ကြည့်တယ်အဲ့ဒုက္ခတွေ့ပြီဆိုတဲ့အခါကျမှဒုက္ခကိုပိုင်းခြားသိတဲ့အခါကျမှဒီဒုက္ခဘာကြောင့်ရတာလဲဆို အကြောင်းရှာရှာလိုက်တဲ့အခါကျတော့တဏှာသမုဒိယကိုသွားတွေ့တာအဲ့ဒီတဏှာဟာသမုဒိယသစ္စာခေါ်တဲ့တဏှာသည် ဒုက္ခရာခြင်းရဲ့အကြောင်းတရားခံပဲအဲ့ဒီတဏှာကိုသေအောင်တိုက်ရင်ဒုက္ခသမုဒယငြိမ့်တဲ့နိဗ္ဗာန်ဆိုတာရမှာပဲအဲ့ဒီရဖို့ရာအတွက်ကဘာလို့မလဲဆိုအခုငါဟောတဲ့မဂ်ကြီးရှစ်ပါအကျင့်လန်းကိုရှောင်းအဲ့ဒါသစ္စာ၄ပါးအဲ့ဒီသစ္စာ၄ပါးကိုမြတ်စွာဘုရားငါကိုယ်တိုင် သစ္စာညာအဖြစ်ကိစ္စညာအဖြစ်ကတညာအဖြစ်ဒုက္ခသစ္စာကိုသုံးချက်ပိုင်းမယ်နော်မှတ်ထားနော်ဒုက္ခသစ္စာပေါ်မှာ သစ္စာညာကိစ္စညာကတညာသမုဒိယသစ္စာပေါ်မှာသစ္စာညာကိစ္စညာကတညာនិရောဓသစ္စာပေါ်မှာသစ္စာညာကိစ္စညာကတညာ မက္ခသစ္စာပေါ်မှာသစ္စာညာကိစ္စညာကတညာဆိုတော့လေသုံးလီဆက်နှစ်ဒွာရတာကာရံအချင်းရာ12ပါးနဲ့အဲ့ဒီသစ္စာ၄ပါးကိုငါသိခဲ့တာတဲ့ရသော်ဖေဟာ तू သိခဲ့တာကိုပြောလိုက်တာသစ္စာ၄ပါးကိုဒါသစ္စာဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဆိုတဲ့အဲ့ဒီသစ္စာ၄ပါးကို တာမန်သိမဟုတ်ဘူးတဲ့ငါသိတဲ့အသိကဟောဒီဒုက္ခသစ္စာဆိုတာအိုဒုက္ခနာဒုက္ခသေဒုက္ခဟောဒီခန္ဓာ၅ပါးယုံနာ၂ပါးအဲ့ဒီတရားတွေဒီဒုက္ခလို့ငါအဲ့ဒီဟာကိုလည်းတစ္ဆညာအပြင်ငါကဒုက္ခလို့မြင်တယ်တဲ့အကျဉ်းချုပ်အပြင်ခန္ဓာ၅ပါးယုံနာတရားတွေဟာအဲ့ဒီဒုက္ခလို့သိတယ်တဲ့အဲ့ဒီဒုက္ခဆိုတဲ့အဲ့ဒီတရားတွေဒီနော် တိုင်ချာသိအပ်တယ်လို့ကိစ္စညာအဖြစ်လည်းငါသိတယ်ပထမသစ္စာညာအဖြစ်သိတာဩခန္ဓာ၅ပါးယုံနာ၂ပါးဓာကြီးတွေရှိလို့အိုရနာရဒုက္ခဒီဒုက္ခတွေရတယ်ဒီဖြစ်ပျက်ဒုက္ခတွေအထိပေါ့ဒါအကုန်လုံးเนาะအဲ့ဒီဒုက္ခတွေအကုန်လုံးရတာကိုပထမဒါသည်ဒုက္ခပဲလို့ဖြစ်ပျက်နေရတဲ့အလုံးဩဒုက္ခနာဒုက္ခသေဒုက္ခနဲ့အလုံးသည် ဒုက္ခပဲလို့သစ္စာညာအဖြစ်ဒုက္ခသစ္စာကြီးကိုငါမြင်တယ်တဲ့ကိစ္စညာအပြင်ဩဒီဒုက္ခဟာပိုင်းခြားသိအပ်တဲ့တရားပဲလို့သစ္စာညာအပြင်လည်းသိတယ်ကတညာဟာဒီဒုက္ခသစ္စာကိုငါပိုင်းခြား၍သိပြီးပြီဒုက္ခသစ္စာပေါ်မှာဘယ်နှမျိုးလဲ၃မျိုးသစ္စာညာအပြင်ဒုက္ခသစ္စာကို သက်စာအပြင်သိတယ်ကိစ္စညာအပြင်ဒုက္ခသက်စာကို ပိုင်းခြားပြီးတော့သိတယ်နောက်တတိယပိုင်းခြားသိရမယ်ဟာပေါ့သိရမယ်ဟာလို့သိတာဒုတိယကတတိယမြောက်ကကတညာကြတော့ပိုင်းခြား၍သိပြီးပြီဒုက္ခလို့ပိုင်းခြားပြီးတော့သိပြီးပြီတဲ့သစ္ဒုက္ခသစ္စာပေါ်မှာ သစ္စာဉာဏ်အပြင်ကိစ္စဉာဏ်အပြင်ကတဉာဏ်အပြင်ဉာဏ်သုံးဉာဏ်နဲ့ငါသိပြီးပြီအဲ့ဒီလိုပဲတဲ့သမုဒိယသစ္စာတဏှာကိုလည်းပဲဩဟာတာတဏှာသည်ဒါသမုဒိယသစ္စာအဲ့ဒါကိုသစ္စာဉာဏ်အပြင်ကာမတဏှာဘဝတဏှာဝိဘဝတဏှာဆိုဒီတဏှာတွေကိုသစ္စာဉာဏ်အပြင်သိတယ်အဲ့ဒီသစ္စာဉာဏ်အပြင်သိပြီးတော့အဲ့ဒီတဏှာသည်တို့ကြတော့ဘာလို့ရမလဲပဟာတ္တပတဲ့ ပယ်အပ်သောတရားလို့ငါသိတယ်တဲ့စောသောကဒုက္ခသစ္စာကြတော့တိုင်းခြားသိအပ်သောပရိညေယလို့ဘုရားဟောတာနော်ပိုင်းခြားသိအပ်သောတရားဒုက္ခသစ္စာကြတော့ပိုင်းခြားသိအပ်သောတရားဒီမှာကြတော့သမုဒိယသစ္စာကိုသိတယ်သစ္စာညာအဖြစ်တော့တဏဟာသမုဒိယသစ္စာပဲလို့သစ္စာညာအဖြစ်သိတယ်အဲ့ဒီကနေမှဒီသမုဒိယသစ္စာတဏဆိုတာပဟာတ္တပသူဟာပယ်အပ်သောတရား ဒီတဏဘဲကိုပဲရမယ်လို့သိတယ်ကိစ္စညာကတညာဟောဒီသမုဒိယသစ္စာတဏကိုငါအပြီးပယ်ပြီးပြီတဲ့ရသော်ဗျာအဲ့တော့ဒုက္ခသစ္စာမှာညံသုံးညာသမုဒိယသစ္စာမှာညံသုံးညာနိရောဓသစ္စာအဲ့ဒီနိရောဓသစ္စာဆိုတာအဲ့ဒီသမုဒိယချုပ်ရာဒုက္ခချုပ်ရာသမုဒိယ ချုပ်ရာဆိုတာဏိဒောဓဆိုတာဏိဒောဓနိဗ္ဗာန်ရဲ့သစ္စာညာဏိဒောဓသစ္စာရဲ့သစ္စာညာဆိုတာကဩတဏသမုဒိယချုပ်ရာဆိုတာသိတယ်အဲ့ဒီတဏသမုဒိယဘလို့ချုပ်အောင် လုပ်ရမယ်ဆိုတာကိုလည်းသိတယ်ကိစ္စညာအဖြစ်နော်အဲ့သမုဒိယသစ္စာဩဒါသည်တဏသမုဒိယတို့ရဲ့ချုပ်ရာ အဲ့ဒီဟာပေါ်ချုပ်အောင်လုပ်ရမယ်ဆိုတာလည်းသိတယ်ဒုတိယကိစ္စညာကအဲ့ဒါကိုတဏှာသမုဒိယချုပ်ဆုံးခဲ့ပြီဆိုတာလည်းကိုယ်တိုင်သိတယ်တဏှာသမုဒိယရဲ့ချုပ်ရာဘလို့ချုပ်အောင်လုပ်ရမယ်နောက်ဆုံးအဲ့ဒါကိုချုပ်ငိမ့်အောင်လုပ်ပြီးပြီនិရောဓသစ္စာမှာသစ္စာညာကိစ္စညာကတညာနောက်ပြီးတော့မဂ္ဂသစ္စာမှာ မက္ခသစ္စာကိုလည်းကိစ္စညာအပြင်ဟောဒီဟာတိမက္ခင်၈ပါးအကျင့်မြတ်ကြီးဆိုတာကိစ္စညာအပြင်လည်းသိတယ်သစ္စာညာအပြင်သိတယ်ကိစ္စညာအပြင်ဟောရာတိဘာဝေတ္တပတရားတဲ့နော်သူကြတော့ဘာလို့ရမှာလဲပွားများရမယ်တရားလို့ပြောတာနော်မက္ခင်၈ပါးအကျင့်တရားကြတော့ဟောရာတိမက္ခင်၈ပါးအကျင့်တရားလို့ပထမသိတယ် တစ္ဆာညာဟောဒီမဂ်ခင်ချက်ပါအကျင့်တရားစီသည်ပွားများရမယ်လို့ဒုတိယကိစ္စညာအပြင်သိတယ်တတိယအရာကြီးကိုငါပွားများပြီးခဲ့ပြီဆိုတော့သုံးညာမဂ္ဂသစ္စာပေါ်မှာသစ္စာညာကိစ္စညာကတညာဒုက္ခသစ္စာပေါ်မှာသစ္စာညာကိစ္စညာကတညာဒုက္ခသစ္စာလို့သိပြီ ဒုက္ခသစ္စာသည်ပိုင်းခြားသိရမယ်လို့သိပြီးပြီအဲ့ဒီဒုက္ခသစ္စာကြီးကိုပိုင်းခြားသိပြီးပြီသမုဒိယသစ္စာရောတဏှာသိပြီးကိစ္စညာသစ္စာညာအဲ့ဒီတဏှာသည်ပဲ့အပ်တော်တရားလို့သိတယ်ကိစ္စညာအဲ့ဒီတရားကိုပယ်ပြီးပြီကတညာនិရောဓသမုဒိယတဏှာချုပ်ကြောင်းនិရောဓ အဲ့ဒါကိုချုပ်အောင် လုပ်ရမယ်ချုပ်ဆုံးသွားအောင်လုပ်ပြီးပြီသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်မက္ခသစ္စာမက္ခေရှိပါအကျင့်သိပြီသစ္စာဉာဏ်အဲ့ဒီတရားသည် ပွားများနေရမယ်တရားကိစ္စဉာဏ်အဲ့ဒီတရားကိုငါပွားများ ပြီးပြီကတဉာဏ်အဲ့ဒီဉာဏ်12ပါးနဲ့သစ္စာတရားကို ထိုးထွင်းမတိသေးသမျှကာလပတ်လုံးငါဖျားဖြစ်ကိုဘယ်တုန်းကမှဝန်မခံခဲ့ဘူးငါအခုဖျားဖြစ်ကိုဝန်ခံတဲ့ဒီနေ့ဟာအဲ့ဒီသစ္စာတရား၄ပါးကိုအချင်းရာ၁၂ပါးနဲ့ငါကိုယ်တိုင်အကုန်လုံးနိဗ္ဗာန်အထိအာလုံးအကုန်လုံးဒုက္ခသစ္စာပိုင်ခြားလဲသိပြီးပြီသမုဒိယကိုလည်းပယ်ပြီးပြီမဂ္ဂသစ္စာလည်းပွားပြီးပြီ အဲ့ဒီနိဗ္ဗာန်လဲငါကိုယ်တိုင်လက်ဆုပ်လက်ကင်ပိုင်ပိုင်နိုင်နိုင်အကုန်ရရှိပြီးပါပြီအဲ့ဒါကြောင့်မို့ငါမင်းတို့ကိုဖရာအဖြစ်ကိုငါဝန်ခံတာတဲ့ပုတ်ပေအနာနုတုတေတုဓမ္မေတုအဲ့ဒီတရားတွေကိုဘသူကမြအရင်ကဟောဘူးတာရှိလို့လေဘယ်ယသိဘယ်သူတော်စင်ဘယ်ပြမဘယ်နတ်မဟောဒီတရားကိုသစ္စာတရားကို အမှန်သစ္စာသစ္စာဆိုဟိုက်၄ပါးရှိတယ်အရှင်ဘုရားမှားတယ်၅ပါးရှိတယ်နောက်တစ်ပါးထည့်လို့ဘယ်ပြမာမှလာမပြောနိုင်ဟာရှင်ဘုရားတပါးလျှော့ရပါတယ်ဒီဟာလို့လျှော့လို့လည်းမရလျှော့လို့လည်းနိဗ္ဗာန်ဘယ်တော့မှရမှာမဟုတ်ပိုထက်လို့လည်းဘာမှမရတော့အဲ့ဒီအမှန်သက်စာကိုအမှန်အတိုင်း အဲ့ဒါကြီးကသဘာဝအရှိတရားကြီးနော်ဦးဇင်းတို့ဒီဒုက္ခသစ္စာသမုဒယနိရောဓမဂ္ဂဆိုတော့ဒီသစ္စာတရား၄ပါးကဖယားကထွင်ပြီးတော့တခါတည်းထပြီးတော့ပြောကြင်ပြောသွားတာမဟုတ်ဘူးတဲ့အဲ့ဒါကြီးကလောကမှာအရှိတရားကြီးတဲ့ဒါပေမဲ့အဲ့ဒီအရှိတရားကြီးကိုမဖော်ထုတ်တတ်အဲ့ဒါကိုဖော်ထုတ်နိုင်ဖို့ကြတော့ဦးဇင်းတို့တရားတော်မတွေဖယားဖြစ်အောင် အ ਨੇ ဆုံးဖရာတဆူသည်လေးအတင်ချေနဲ့ကဘာတသိမ့်ပါရမီဖြစ်ရပါတယ်ရှစ်တင်ချေကဘာတသိမ့်16တင်ချေကဘာတသိမ့်သရာဓိကဝိရိယဓိကပညာဓိကဆိုပြီးတော့ဖရာတွေအဆူစုအ ਨੇ ဆုံးလေးအတင်ချေနဲ့ကဘာတသိမ့်ပါရမီဖြည့်နိုင်မှသာလျှင်ဟောဒီသစ္စာကထိုးထွင်းသိပြီလေပြန်ပြီးဟောနိုင်ဥပမာပိစေကဗုဒ္ဓမထေမြတ်တည် နှစ်သင်္ချေနဲ့ကဘာတသိမ့်ပါရမီဖြစ်ရတယ်အဲ့ဒီပိစေကဗုဒ္ဓမထေမြတ်တွေဟောဒီသစ္စာတရားကိုသူ့အလိုလိုထွတ်ထွင်းသိနိုင်တယ်ဖယားရှင်ကဲ့သို့နားလည်အောင်မဟောနိုင်ဒါကြောင့်မို့မြတ်စွာဘုရားဆိုတာကြတော့ဘောဓိပင်နဲ့ရွှေပလင်မှာပฏิဝေဒညာအပြင်ကိုယ်တိုင်ထိုးထွင်းသိတာအဲ့ဒါပฏิဝေဒညာ ဟာဒီဓမ္မဒေသနာဉာဏ်ကြတော့တတ္တဝါတွေကိုသူသိတတ်ခဲ့တော့ပြန်ပြီးတော့ကိုသိအောင်ပြန်ဟောပြပေးနိုင်တာအဲ့ဒါပါရမီပဲနော်တချို့တယ်လေဆရာတော်တွေစာအယံတတ်တယ်နားလည်အောင်ဘလို့မှသူပြန်ပြီးတော့တရားဓမ္မမရှင်းပြတာဘူးစာမတတ်လို့မဟုတ်ဘူးနော်စာတတ်တယ်ဒါပေမဲ့သူတစ်ပါးကိုနားလည်အောင်သူကမဟောနိုင် ဒီဒေသနာဉာဏ်ဆိုတာအကြောင်းမို့ပါရမီကတယောက်နဲ့တယောက်မတူဘူးတချို့တလေကျတော့စာအရာအများကြီးမတောက်ဒါပေမဲ့ तू သိသလောက်ကိုတရားဓမ္မနားလည်အောင်ပြန်ဟောနိုင်တာမြတ်စွာဘုရားရဲ့ပါရမီကြတော့အဲ့ဒီတိုင်းနဲ့ तू သိတဲ့တရားတွေကို ပြန်ပြီးတော့အားလုံးကိုထိုးထွင်းသိအောင်ကို ပြန်ဟောပြပေးနိုင်တဲ့ဉာဏ်အဲ့ဒီဉာဏ်ကြီးနှစ်ခုကိုယ်တိုင်လည်းထိုးထွင်းသိတယ် သူတစ်ပါးကိုလည်းထိုးထွင်းသိအောင်ပြန်ဟောနိုင်တယ်ပိစေကဗုဒ္ဓမထေမြတ်တွေကြောင့်ကိုဟာကိုထိုးထွင်းသိတယ်သူတစ်ပါးကိုပြန်ပြီးထိုးထွင်းသိအောင်မလုပ်ပေးနိုင်အခုမြတ်စွာဘုရားကြတော့အခုဒီအချင်းရာတွေနဲ့အားလုံးသိပြီးလို့ငါကိုယ်တိုင်ဟောရတိဒုက္ခအဲ့ဒီခန္ဓာဒုက္ခကိုမြင်အောင်ကြည့်ရှင်ကုန်းတေညရှင်ဝဘ္ပ ရှင်ဗတ္တိယမဟာနာအတ္တတိသူတော်တင်တွေမြတ်စွာဘုရားကအဲ့ဒီအချင်းရာ12ပါးနဲ့သိလို့ငါဘုရားဖြစ်ကိုဝန်ခံပြီဝန်ခံတဲ့အတိုင်းမင်းတို့ကြည့်မြတ်စွာဘုရားကအခုပိစုပါဒာနခန္ဓာဒုက္ခခန္ဓာ၅ပါးကြီးကိုကြည်ခိုင်းတာဒုက္ခလို့မြင်အောင်ကြည်ခိုင်းတာဒုက္ခလို့မြင်ဖို့ရပထမဘာမြင်ရမလဲအနိစ္စမြင်ရမယ် အနိစ္စလက္ခဏာကိုမြင်အောင်ဒုက္ခလက္ခဏာကိုမြင်အောင်အနတ္တလက္ခဏာကိုမြင်အောင်ရှုရတာပဲတရားရှုတယ်ဆိုတာဒီနေရာမှာမြတ်စွာဘုရားဒုက္ခသစ္စာဘက်ကဆွဲဟောသွားတော့ဦးဇင်းတို့အခုတရားရှာမဲ့ပုံကိုများကဒုက္ခဒုက္ခလို့တန်းရှုလို့ကြောမရဘူး तू ကဒါကြောင့်မို့မြတ်စွာဘုရားတချို့တလေနေရာမှာဒုက္ခတုတ်တန်တွေဟောတဲ့အခါကျတော့ဘယ်ပုံကိုဟောလဲဆိုတော့တမထဝိပဿနာအားထုတ်လို့ဉာဏ်ရင့်နေတဲ့ပုံကိုတွေဟောလိုက်တာ ပါရမီတို့ရှိတဲ့ပုံကိုဆိုရင်လည်းဒုက္ခလက္ခဏာအနတ္တလက္ခဏာတန်းတင်ပေးလိုက်တာပါရမီနည်းသေးတဲ့ပုံကဘယ်ဆနေရလဲအနိစ္စမြင်အောင်ကြည့်ရဒီယုံ nant ဓမ္မရဲ့အနိစ္စမှမမြင်သေးရင်အဲ့ဒီပေါ်မှာမြင်တဲ့ဒုက္ခဆိုတာ तू ပေါ်မလာသေးဘူးဒီနေရာမှာဘယ်ဒုက္ခကိုကြည့်မှာလဲသင်္ခါရဒုက္ခကိုကြည့်မှာနော်သောတော်အိုဒုက္ခဖះဟောခဲ့တယ်နာဒုက္ခဟောခဲ့တယ်တေဒုက္ခဟောခဲ့တယ် ဒီဒုက္ခတွေကပြင်မအကုန်မြင်နေရတဲ့ဒုက္ခတွေနော်အဲ့ဒီဒုက္ခကဥစဉ်စောစောပြောသလိုပဲအဲ့ဒီဒုက္ခမြင်ရုံနဲ့နိဗ္ဗာန်မရသေးဘူးတံဝေကဉာဏ်တွေရလာတယ်တရားတွေအထုတ်ခြင်းတဲ့စိတ်တွေဖြစ်လာပင်စုပါဒာနက္ခန္ဓာဒုက္ခဆိုအဲ့ဒုက္ခကိုမြင်မှရဒီယုတ်တရားတွေနံတရားတွေရဲ့အပေါ်မှာတရားကျင့်တဲ့ယောဂီဟာအနိစ္စလက္ခဏာမြင်အောင်ကြည့်ရ ရုပ်တရားပေါ်မှာရုပ်ရဲ့အနေစာမြင်ပြီလားဟိုတရားတွေအထုတ်နေတာရုပ်တရားတွေဖောက်ပြန်နေတယ်ပြောင်းလဲနေတယ်တရိပ်ရိပ်တဖွာဖွာနဲ့အဲ့ဒီရုပ်တွေဖောက်ပြန်နေတယ်ပြောင်းလဲနေတယ်ဥစဉ်တို့ဒကာဒကမတွေတွေ့ပြီလားအဲစောတော့စကားဥစဉ်အဲ့ဒါကိုပြောတာနော်တရားရှာတယ်တရားရှာတယ်ဆိုတာအဲ့ဒီယုတ်ဓမ္မနန္ဓမ္မတွေဖြစ်ချင်းပြက်ချင်းမြင်ပြီလားတွေ့ပြီလား အဲ့ဒီလိုမြင်မှတွေ့မှရှင်ဘုရားဟောဒီယုတ်ကြီးတွေကဟောမငုတ်တော့ထိုင်ကြီးနဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖောဖောဖောဖောဖောဖောရွာရွာရွာရွာရွာမောမောမောမောတရိတ်ရိတ်တဖောဖောနဲ့ဖောက်ပြန်နေတယ်ဘုရားပြောင်းလဲနေတယ်ဘုရားအဲ့ဒါကိုကိုယ်ပိုင်ညာနဲ့တပြည့်တော့သိပါပြီအဲ့ဒီအဆင့်ကိုရကိုယ့်ရဲ့ခန္ဓာကိုကြည်လိုက်တရိတ်ရိတ်တဖွာဖွာနဲ့ခေါင်းကိုခြေလက်မျက်စိမမိတ်လည်းမြင်နေရတာမဟုတ်လား ဟုတ်တယ်မဟုတ်လားတရားထိုင်မျက်စိမိတ်လားခေါင်းကြီးကိုကြီးပြန်မြင်နေတော့မရသေးဘူးအဲ့ဒီပညာခွာနော်အဲ့ဒီလောက်ခွာအဲ့ဒါပညာတွေပဲရှိသေးတယ်ပညာတွေတစ်ပိတော့အဲ့ပညာတွေခွာမှာအဲ့ဒီပညာတွေခွာပြီးမှပရမတ်သဘောဖြစ်တဲ့ပထဝီတေသောအာဘောဝါယောဆိုဓာတ်ကြီး၄ပါးတို့ရဲ့ဖောက်ပြန်ပြောင်းလဲတဲ့တရိပ်ရိပ်တဖွာဖွာနဲ့တခါတည်းပထဝီဓာတ်တွေကတခါတည်းတောင်းမှုတင်းမှုတွေပြောင်းလဲနေတဲ့ပရမတ္ထသဘောတရားတွေတရိပ်ရိပ်နဲ့ တခါတည်းအဲတဖွာဖွာနဲ့ပြောင်းလဲနေတဲ့တေသောဓာတ်ရဲ့သဘောတွေဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားပြောင်းလဲနေတဲ့သဘောတွေအဲ့ဒီရုပ်ပရမတ်ရုပ်ပညာပညာရုပ်ပူတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်ကြိုက်တယ်ခေါင်းကိုခြေလက်ဒါပညာရုပ်တွေနော်ဟာပူတယ်ဘယ်မှာလဲအမလီဟောက်တာပေါ့လက်ကင်ကြီးပူတာကြီးတွေ့ရဟောဒါပညာဒါကနော်အေးဟောက်တာပေါ့လက်ကြီးတောက်နေတာတင်းနေတာဒါပညာတောင်သဘောတင်းသဘော ပူဇော်ဖို့ထိလို့ရတယ်၊ကင်လို့ရတယ်၊မျက်စိနဲ့ကြည့်လို့ရတယ်။အဲ့ဒီလိုမျက်စိနဲ့ကြည့်လို့ရသေးရင်အဲ့ဒါတွေဒီပြည့်ညတ်ပဲ။အဲ့ဒီပြည့်ညတ်တိန်ထပစ်တော်ကပြည့်ညတ်ကိုခွာပြီးမှပရမသဘောလေကျတော့လက်နဲ့လည်းကင်ပြလို့မရဘူး။မျက်စိနဲ့လည်းမြင်လို့မရဘူး၊ပြလို့လည်းမရဘူး။သူ့ကျတော့ပရမတ္ထသဘာဝဘာလဲဉာဏ်လေးနဲ့ပဲသိရတယ်။ ညာလေးနဲ့သိရတဲ့အဲ့ဒီပရမယုတ်တရားဩရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖောဖောဖောဖောဖောဖောဖောဖောဖောဖောနဲ့အဲ့ဒါလေးတွေကိုပဲဥပမာတွေတင်စားပြီးတော့ပေးတာမိအိုခင်ပူပူတယ်နှမ်းနေပြစ်ထက်သလိုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့ဖြစ်နေတယ်ယုံနံနေယုတ်တရားတွေကအဲ့လိုဖြစ်ပြက်တယ်လို့ပြောတာဥပမာတွေတင်ပေးတာဟိုကတဲကမာကြီးတွေပြောနေသလိုပဲဖောဖောဖောဖောဖောဖောနဲ့ တခါတည်းကြာနေတဲ့ဆိုဥပမာတွေတင်ပေးတာမြင်ရမှာကိုယ်ခန္ဓာကိုယ်ထဲမှာညံနေကြည့်လိုက်တဲ့အခါကျတော့အဲ့ဒီဓာလေးပါးရဲ့ဖောက်ပြန်မှုသဘောရုပ်တရားတွေဟာရဲရဲရဲရဲရဲရဲဖောဖောဖောဖောဖောဖောဖောဖောဖောဖောရွရွရွရွရွမောမောမောမောအကုန်လုံးတရိပ်ရိပ်နဲ့တဖွာဖွာနဲ့တရွရွနဲ့အော်ရုပ်တရားတွေဟာဖြစ်ပြီးပြက်နေပါလားလို့အဲ့ဒီလက္ခဏာမြင်အောင်ကြည့်ရ။ကြောင့်မို့ဦးဇင်ကအခုအဲ့ဒီလက္ခဏာမမြင်ခင်မှာ အရင်ဆုံးဓာတ်လက္ခဏာကိုမြင်အောင်ကြည့်လို့ပြောတာတကောလုံးကိုဓာတ်တဘာဝတွေကိုပေါ်အောင်ကြည့်ပထဝီဓာတ်ဆိုတာဟာလို့တင်းလာတယ်တောင့်လာတယ်ထုံလာတယ်ပထဝီဓာတ်တေဇောဓာတ်တရားရှိန်ရှိန်ရှိန်ရှိန်နဲ့တခါတည်းမိခိုးတွေထွက်သလိုတခါတည်းထွက်လာတယ်ဝါယောဓာတ်တရားဒိတ်ဒိတ်ဒိတ်ရောရောရောရောမောမောမောနဲ့တွန်းကန်နေတယ်အဲ့ဒီဖုထဘတ်သုံးခုကိုအရင်မြောင်ကြည့်ခြေကနေခေါင်းခေါင်းကနေခြေတကောလုံးနော်တကောင်လုံးတကောလုံးကိုတခါတည်း အကုန်လုံးဓာတ်တွေကိုအုံထောင်မြောင်အကုန်ကြည်ခိုင်းလိုက်တာအဲ့ဒီဓာတ်တဘာဝတွေအကုန်မြင်ပြီဓာတ်တွေဟာတောက်အောင်အောင်တရုပ်ရုပ်နဲ့တခါတည်းကိုဩမိသက်ကြီးနှိုးထားတကဲ့သို့လေမုန်တိုင်းကြီးကြနေတဲ့နေရာထိုင်နေရတကဲ့သို့ကိုဓာတ်သဘောတွေဟာအကုန်လုံးခန္ဓာကိုကြည့်လိုက်တိုင်းတယုံယုံတရိပ်ရိပ်တဖွားဖွားနဲ့ဓာတ်သဘာဝတွေမြင်မိဟဲ့ဆိုတော့မှအဲ့ဒီဓာတ်လက္ခဏာဘဝနေမှာရုပ်လက္ခဏာပြောင်းရှုပါ ပြောင်းပြောင်းပြောင်းပြောင်းနေတာတွေကရုပ်တွေပါလားတရိပ်ရိပ်တဖွာဖွာနဲ့မမြဲပါလားရုပ်တရားတွေဟာနော်ရိတ်ကလေးရိတ်ကလေးရိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ကလေးဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောအော်ရုပ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်ပြောင်းလဲအဲ့ဒီဖောက်ပြန်ပြောင်းလဲတာဒီအဲ့ဒါကိုအနိစ္စလို့ပြောတာသဘောပေါက်လားကြည့်ရမယ်တရားလမ်းကြောင်း သွားရမယ့်လမ်းဒီမဂ္ဂင်၈ပါးအကျဉ်းလမ်းကြီးကိုရှောက်ခြင်းရင်ပင်စုပါဒာနက္ခန္ဓာဒုက္ခခန္ဓာ၅ပါးအဲ့ဒီတရားသည်ဒုက္ခလို့ဟောတယ်အဲ့ဒါအခုရုပ်ရဲ့ဒုက္ခကိုမြင်အောင်ကြည့်ဖို့ရအတွက်အနိစ္စကိုအရင်ဆုံးမြင်အောင်ရှုခိုင်းတာပရမတ်သဘောဖြစ်တဲ့ရုပ်တရားတွေဟာ တရိပ်ရိပ်တဖွာဖွာနဲ့ရုပ်တရားတွေကဖောက်ပြန်နေပြောင်းလဲနေတယ်ဖောက်ပြန်ပြောင်းလဲနေတာတွေကြည်ရဲ့ကြည်နေဩဘာတစ်ခုမှမြဲတယ်ဆိုတာမရှိပါလားဒီရုပ်တရားတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ရုပ်တရားတွေကဖြစ်ပြီးပြက်နေရပါလားလို့ရုပ်ရဲ့ဖြစ်ခြင်းပြက်ခြင်းတွေကိုမြင်တော့အဲ့ဒါဒီရုပ်ပေါ်မှာအနေဆာလက္ခဏာကိုစပြီးတွေ့ပြီးအဲ့ဒါရူပခန္ဓာရုပ်တရားပေါ်မှာအနေဆာကိုမြင်အောင်ကြည့်တာ အဲ့ဒီကနေမှတခါတည်းဝိညာဏခန္ဓာအရင်ပြောမယ်ရုပ်လေးတွေကဒိတ်ကလေးပေါ်တယ်နာလေးကသွားညှို့သေးတယ်ဟိုကပူတာလေးပေါ်လိုက်နာငါသွားညှို့လိုက်ပြောင်းပြောင်းပြောင်းပြောင်းပြီးတော့ညှို့တတ်တာသိတတ်တာကဝိညာဉ်နန္တရားအဲ့ဒီနန္တရားကလည်းပူတာပေါ်ပူတာသွားသေးလိုက်အေးတာပေါ်အေးတာသွားသေးလိုက်ကြိုက်တာပေါ်ကြိုက်တာသွားသေးလိုက်အစင်ပေါ်ရင်အစင်သွားသေးတယ်အတန်ပေါ်ရင်အတန်သွားသေးတယ်အနံ့ပေါ်အနံ့သွားသေးတယ် ပေါ်တိုင်းပေါ်တိုင်းပြောင်းပြောင်းပြောင်းပြောင်းညွတ်တတ်တဲ့သဘောတွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောလေးအဲ့ဒါလေးဒီဝိညာဉ်ဆိုတော့ဩခန္ဓာကိုယ်ကြည့်နော်ရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးတရိပ်ရိပ်နဲ့ရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာဒီနာလေးကပြောင်းပြောင်းညွတ်တာကိုသွားသိတာရုပ်တွေဖောက်ပြန်လို့နာငါပြောင်းညွတ်တာရုပ်ပြောင်းလို့နာပြောင်းတာ ရုပ်ချုပ်တော့နာကချုပ်ချုပ်ချုပ်ချုပ်သွားပါလားဟောရုပ်ကလည်းချုပ်သွားတယ်နာကလည်းချုပ်သွားတယ်ရုပ်ပေါ်တယ်နာပေါ်တယ်ရုပ်ပြောင်းတော့နာကလည်းပြောင်းပြောင်းညွတ်တာအော်ဒီရုပ်နဲ့ဒီနာတထထက်ဖြစ်ပြီးတထထက်ပြက်ပြက်နေပါလားလို့သိရင်အဲ့ဒါနာမရူပပဋိစေဒညာဒကာဒကမတို့အဲ့ဒါနာနဲ့ရုပ်ကွဲပြီအဲ့ဒါဆိုလို့ရှိရင်နော်အဲ့ဒါနာရုပ်ကွဲပြီ အဲ့ဒီနာယုတ်ကွဲတဲ့အစင်လေးမှ မရပါဘဲနဲ့ကတော့ယောစဝတ္တတတံဇီဝေအပတံဥဒယဘယံဧကာဟံဇီဝိတံတေယောပတ္တတောဥဒယဘယံဟိုတနေ့ကပရာစာရီမြတ်စွာဘုရားညမှာဟောတဲ့တရားချက်သမီးတဲ့အဲ့ဒီယုတ်တရားနံတရားကို အသက်တရားနေပင် နေညာတော်လည်းပဲဟောရာရုပ်ဟောရာနာမလို့အဲ့ဒီလောက်လေးမှသိမသွားရင်အဲ့ဒီယုံနံဖြစ်ပြက်လေးမှ မြင်မသွားရင်အသက်တရားရှိပဲရှိညာတော်လည်းပဲအဲ့ဒါအကျိုးမရှိဘူးတနေ့တရက်တဏှာနဲ့မြအဲ့ဒီယုံနံလေးမြင်ဘူးသွားရင်လူဖြစ်ကြိုးနှပ်ပြီအခုအဲ့ဒီအဆင့်ဥဒ္ဒနောတရားတော်မတွေရောက်ပြီလား မရောက်သေးဘူးလားကိုကကိုသုံးသက်တပည့်တော်တော့မြင်ပြီဖျားယုံနံကွဲပြီဖျားတချို့တလေဆိုရင်ဟိုတလောဓမ္မတယောက်ကပြောတယ်သူများတွေကပြောတယ်ဖျားတဲ့ယုံနံကွဲတယ်ဆိုတော့တခါတည်းအပေါ်ကနေမိုးပေါ်နေကိုအောက်ကိုကြည့်သလိုလဲကွဲလာတယ်အဲ့လိုမှကွဲမှလာတယ်ယုံနံကွဲပေါ်တော့အမျိုးမျိုးတော့မြင်တာပါပဲဒါကတော့ဟိုအဓိကကတော့စောစောတရိပ်ရိပ်တဖွာဖွာနဲ့ အဲဒီဟာတွေအကုန်မြင်ပြီးတော့ရုပ်ပြောင်းနာမ်ပြောင်းညွတ်တာတွေမြင်ရင်ဒါရုပ်နာမ်တွေကွဲထွက်သွားတာပေါ့အဲ့ဒီလိုကွဲတဲ့အခါမှာတမာတိအားကောင်းတဲ့အခါကျတော့ဒါဦးဇင်းတို့လည်းအဲ့လိုတွေ့ရပါတယ်တမာတိတွေအားကောင်းတဲ့အခါကျတော့ဒီကအောက်ကဒီရိုက်ရိုက်တဖွာဖွာကြီးကဖြစ်နေတာကြီးဒီကအတုပါကြီးပေါ်လာတဲ့အယိုးသူကြီးပေါ်လာတဲ့အောက်ကငုတ်တုတ်ကြီးထိုင်နေတာတတ်တအပေါ်ကကိုကကြည့်နေတဲ့နောက်ထပ်တယောက်ကဲ့သို့ဖြစ်တာသူကအဲ့ဒါကတမာတိကြောင့်ဖြစ်ပေါ်လာအဲ့ဒါကိုလည်းချိုးလေက ဟာအဲ့လိုမှယုံနာကွဲတယ်လို့ပြောကြတော့တကယ်တမ်းကတော့အော်အဲ့လိုရလို့အဲ့လိုအထက်ကမောကြည့်မှရလို့တော့ဦးဇင်းကတော့အဲ့လိုတော့မထင်ပါဘူးအဲ့ဒါတော့စာထဲမှာပြတဲ့ဒါကတော့ယုံနာကတော့ပရမတ်ယုတ်တွေရဲ့ဖောက်ပြန်ပြောင်းလဲခြင်းเนาะဒီယုတ်တွေပြောင်းနိုင်ပြောင်းနိုင်မှာနံတရားတွေကပြောင်းလဲတာကိုသိခြင်းအဲ့ဒီမှာယုတ်ပရမတ်နံပရမတ်တွေကိုသူကသွားသွားပြီးတော့သိတာကိုယုံနံကွဲတယ်လို့သုံးတာပါအဲ့တော့ဒါကတော့တမာရီအားကောင်းရင်အဲ့လိုမြင်လာတတ်ပါတယ်เนาะ အဲ့ဒါမျိုးမြင်းလာအောင်ဦးဇင်းတို့တရားတော်မတွေအာထုတ်ရမယ်အဲ့လိုအာထုတ်လိုက်တဲ့အခါကျပင်စုပါဒနက်ခန္ဓာဆိုမှခန္ဓာ၅ပါးဒီဦးဇင်းပြအောင်ရှင်းလိုက်မယ်အဲ့ဒီမှာရုပ်ကဖောက်ပြန်တယ်ပြောင်းလဲတယ်ပရမတ်ရုပ်သဘောတရားတွေဖောက်ပြန်ပြောင်းလဲတဲ့အခါမှာသွားသွားသိတာကဝိညာဉ်ဝိညာဉ်လေးကပြောင်းညွတ်ပြောင်းညွတ်တယ်ရုပ်ကဖောက်ပြန်တယ်အဲ့ဒီရုပ်နဲ့နာနဲ့တထထပြက်တဲ့အပေါ်မှာခံစားတတ်တာက ဝေဒနာ ဝေဒနာကအဲ့ဒီပေါ်မှာကောင်းတယ်လို့ခံစားလိုက်တယ်ဆိုးတယ်လို့ခံစားလိုက်တယ်သူကယုံနာကိုမရှုတော့ဘူးနော်ဝေဒနာနုပဒနာဘက်ကို တက်ရှုတော့မှာမို့ဒီယုံနဲ့ဒီနာကို ပထမကွဲအောင်ရှုခဲ့တာဒါကယုတ်ဒါကနာအော်ယုတ်ကဖောက်ပြန်တဲ့နာကပြောင်းညွတ်တဲ့ဖောက်ပြန်တဲ့ညွတ်တဲ့ဖောက်ပြန်တဲ့ညွတ်တဲ့ဆိုပြီးတော့ပထမနာနဲ့ယုတ်ကိုရှုတာနာနဲ့ယုတ်ကိုရှုပြီးမှအဲ့နာယုတ်ပေါ်ကနေမှဒီပေါ်မှာနာနဲ့ယုတ်တထထဲဖြစ်တထထဲပြက်တဲ့အပေါ်မှာ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 ဒူးကကြိုက်တယ်ခေါင်းခေါင်းကကြိုက်တယ်အဲ့ဒါကိုသူကဝေဒနာသွားထင်တာဝေဒနာဆိုဖះပြောတဲ့ဝေဒနာကအဲ့ဒါကိုပြောတာမဟုတ်ဘူးဝေဒနာသည်နာနာရသဘောပါလေခံစားတတ်တာနာရသဘောကခံစားတတ်တာဝေဒနာဆိုတာနာစိတ်ထဲမှာခံစားတာသည်ဝေဒနာကောင်းတယ်လို့ခံစားလိုက်တယ်ဟာဒါလေးစားတော့ကောင်းလိုက်တာအဲအဲ့ဒါဝေဒနာလို့ပြောတာအာသူများထုတ်လိုက်တော့မလေးနာလိုက်တာငါ့ကိုနှိပ်စက်လိုက်တာဟော မကြိုက်တာကြီးခံစားတာနော်မကြိုက်တာကိုစိတ်ထဲမှာခံစားလိုက်တာသူတစ်ပါးကဆဲလိုက်တယ်ကိုယ်စိတ်ထဲမှာမကြိုက်ဘူးခံစားလိုက်ရတယ်အဲ့ဒီမကြိုက်တာကိုခံစားတာဒီဝေဒနာကြိုက်တာကိုခံစားတာဒီဝေဒနာအဲ့ဒါကိုဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုပြီးမြတ်စွာဘုရားပြောတာအဲ့တော့ယုံနာနှစ်ပါးရဲ့အပေါ်မှာဝေဒနာသုံးပါးခံစားမယ်တဲ့အဲ့ဒီဝေဒနာသုံးပါးကိုလွတ်အောင်ရှုလို့ပြောတာ မြတ်စွာဘုရားကဘာလို့လဲဆိုတော့နံပါတ်1ဒုက္ခဝေဒနာကိုလွတ်အောင်ရှုရမှာကြောအောင်ရှုရမှာဒုက္ခဝေဒနာကိုဘာဖြစ်လို့လဲဆိုတော့အဲ့ဒုက္ခဝေဒနာမှာညိနေရင်ပဋိကဆိုတဲ့ဒေါသကိမ်းမှာမိုးတဲ့ဒုက္ခဝေဒနာမှာဒေါသကိမ်းမှာမို့ဒုက္ခဝေဒနာကိုလည်းလွန်မြောက်အောင်ရှုရမယ်အဒုက္ခတော့တပည့်တော်လွန်သွားပြီဟိုဘက်ကြောချမ်းသာလိုက်တာဗျာ တရားအထုတ်ရအဲ့နာမခွာနဲ့အဲ့ရခွာကိုခွာရမှာတရားအထုတ်တာချမ်းသာခြင်းတော့မဟုတ်ဒုက္ခမြောင်ရှားနေပါတယ်ဆိုမှချမ်းသာတဲ့နေရာလေးကတ်နေလို့မရဘူးနော်ဒုက္ခတော့ကတော့အမလေးပိတ်ကြိတ်ပြီးအတင်းရှုမှတ်ပွားများလာပြီးတော့ဟိုဘက်ကျတော့အမလေးချမ်းသာသွားပြီဆိုမိန်ပြီးတော့နေမရဘူးဒုက္ခဝေဒနာမှာဘာကိန်းနေလဲဆိုတာရာဂာနုတ္တိယဆိုတဲ့တဏှာလောဘပြန်ကိန်းနေတာတဲ့မြတ်စွာဘုရားက ဒုက္ခဝေဒနာမှာပဋိကဆိုတဲ့ဒေါသကြီးကိန်းနေတယ်ဒုက္ခဝေဒနာမှာရာဂာနုတယဆိုတဲ့တဏှာလောဘကြီးကိန်းနေတယ်အဲ့ဒါဒုက္ခဝေဒနာကိုအရင်ဖယ်ရှားနိုင်အောင်လုပ်အရင်ခွာနိုင်အောင်လုပ်တရားထိုင်နေထိုင်နေဆိုအကြောင်းကိုသိခံထိုင်ရတာလေသိခံထိုင်တဲ့အခါကျတော့ဘယ်သူကအရင်လာလဲဒုက္ခအရင်မလာဘူးဒုက္ခအရင်လာတာကြိုက်လိုက်တာခဲလိုက်တာ ထုံလိုက်တာငါနာလိုက်တာငါကြိုက်လိုက်တာဆိုတော့ဒေါသတွေထွက်အဲ့ဒီဒေါသကြီးနဲ့ ဘယ်လိုလုပ်နိဗ္ဗာန်ရမှာလဲမရဘူးရောက်မို့ဒုက္ခဝေဒနာကိုကြော်လွှားနိုင်အောင်သိခံပြီးတော့မှတ်ရပါတယ်ဘာလို့လဲဒုက္ခဝေဒနာမှာပဋိကဆိုတဲ့ဒေါသကိန်းနေလို့ဒါကြောင့်မို့ဒုက္ခဝေဒနာကိုလည်းလွန်မြောက်အောင်မှတ်ရမယ်ဒုက္ခဝေဒနာလွန်မြောက်သွားပြီဆိုတဲ့အခါကျတော့ဒုက္ခသွားကပ်ပြီးတော့မနေနိုင်အောင်နဲ့ရာဂနုတ္တိယတာယတာဆိုကန့်ညိနေမယ်တဏှာလောဘပြန်ဖြစ်မှာတဲ့အဲ့ဒီဒုက္ခဝေဒနာကိုလည်းကြောလွန်အောင်လုပ်ရမယ် အဲ့ဒါဒုက္ခနဲ့ဒုက္ခတော့ကြော်လွန်ပြီးဥပေက္ခဘဝနေမှာညောပြီးမှိမ့်ပြီးမနေနဲ့အဲ့ဒါမောဟဖြစ်သွားမှာဥပေက္ခဝေဒနာမှာအဝိဇ္ဇာနှုတ်တရားဆိုရယ်မောဟကိန်းတယ်တဲ့အဲ့ဒါကြောင့်မို့ဥပေက္ခဝေဒနာမှာမောဟမကိန်းအောင်လို့အဲ့ဒီပေါ်မှာလည်းလွန်မြောက်အောင်ရှုရမယ်တဲ့အဲ့ဒီဝေဒနာသုံးပါးကိုမလွန်မြောက်နိုင်ဘဲဒါလျင်ဖြင့်နိဗ္ဗာန်ချမ်းသာမရဘူးတဲ့နော် တန္တရာဝဆင်းရဒုက္ခအဆုံးကိုဘယ်တော့မှမရောက်ဘူးတဲ့တန္တရာဝဆင်းရဒုက္ခအဆုံးကိုဘယ်တော့မှမရောက်ဘူးတဲ့အဲ့ဒီဝေဒနာသုံးပါးမှာညှိနေသေးရင်ဒုက္ခဝေဒနာမှပဋိက္ခာနုတ္တယကိုမပယ်နိုင်ပဲဒါလျင်ဖြင့်ဒုက္ခဝေဒနာမှရာဂနုတ္တယကိုမပယ်နိုင်ပဲဒါလျင်ဖြင့်ဥပေက္ခဝေဒနာမှအဝိဇ္ဇာနုတ္တယကိုမပယ်နိုင်ပဲဒါလျင်ဖြင့်ဒုက္ခရဲ့၆ရာ100ရာနိဗ္ဗာန်ဘယ်တော့မှမရပါဘူး တရားမို့အဲ့ဒီယုတ်တရားမြင်အောင်ရှုရမယ်နံတရားမြင်အောင်ရှုရမယ်အဲ့ဒီယုတ်နံရဲ့အပေါ်မှာဘာထရှုမှာအဲ့ဝေဒနာရဲ့သဘောအဲ့ဒါကိုအပြက်ကိုမြင်အောင်ရှုရမှာဝေဒနာအပြက်ကိုမမြင်ရင်ဘာခန္ဓာလာမလဲသင်္ခါရခန္ဓာပေါ်လာမှာတင်တယ်တောက်တယ်ပူတယ်ကြိုက်တယ်ထုံတယ်ကျင်းတယ်မြင်ရင်ယောက်ျားမိန်းမခွဲကြောင်ကြက်ငဲ့သားသမီးအဲ့ဒါဘာလို့လဲသင်ညာပေးတာအဲ့ဒါကိုသင်ညက်ခန္ဓာလို့ပြောတာ လူဆိုတာမရှိဘူးခွဲဆိုတာမရှိဘူးကြောင်ဆိုတာမရှိဘူးဘာရှိတာလဲယုံနဲ့နာမဲ့ရှိတာအဲ့ဒီယုံနဲ့နာလို့မသိဘဲနဲ့အဲ့ဒီပြင်းကြပေါ်မှာတောင်းတယ်မိသားဟဲ့သမီးဟဲ့ယောက်ျားဟဲ့ဇနီးဟဲ့ဆိုတော့အဲ့ဒီပြင်းကြကြီးပေါ်တောင်းတယ်မိဆွဲတော့ဘာဖြစ်လဲသွားရောနော်ယောက်ျားဆွဲသေးတဲ့ဟာတွေကလည်းမပိတ်တာတွေဖြစ်မိမဆွဲသေးတဲ့ယောက်ျားတွေကလည်းပိတ်တာတွေဖြစ်ဘာလို့လဲမရှိပြင်းကြကြီးပေါ်မှာတောင်းတင်ပြီးတော့ ယုံနံလို့မသိပဲနဲ့မရှိပညာကိုအဟုတ်ထင်ခဲ့တာနော်ပညာကိုအဟုတ်ထင်ပြီးတော့အစကလေးပညာက မရှိပညာကြီးလေယုတ်လို့နံလို့ပဲရှိတာကိုသားလို့သမီးလို့သွားလို့ပညာပြီးတော့လောက်ထားတာလောကပညာကြီးပေါ်မှာတောင်းတင်ပြီးတော့အဲ့ဒီပေါ်မှာနေခဲ့လို့တေဃာနာနေကြောသားဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲနဲ့အဲ့ဒါအကုန်လုံးပိတ်တာဘုံနေဆင်းရတာ ဒီယုတ်ကြီးဒီနာကြီးပေါ်မှာတခါတည်းငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုတော့ဟောဒေါသတွေချောင်းချောင်းထွက်သေးတော့ငရဲဆင်းရတယ်နော်အဲ့တော့ယုံမှမသိနာမှမသိတဲ့ဘဝတွေနဲ့တည်ခဲ့ရတာဘာကြောင့်လဲဒီပညာတွေပေါ်မှာတောင်းတင်ပြီးတော့တခါတည်းပညာတွေရဲ့နော်ဒါတင်ညာတွေအလှည့်သားခံခဲ့ရတာအဲ့ဒါကြောင့်မို့အဲ့ဒီတင်ညာဆိုတာတင်ညက်ခန္ဓာ ဝေဒနာရဲ့အပြက်ကိုမမြင်သေးရင်တင်ညာတွေပေးမိမှာပဲတောင်းတယ်လို့တင်ညာပေးမိမယ်တင်းတယ်လို့တင်ညာပေးမိမယ်ဖြူတယ်မဲတယ်ယောက်ျားမိန်းမဆိုတဲ့တင်ညာတွေပေးမိမယ်အဲ့ဒီတင်ညာတွေပေးမိတာနဲ့တပြိုင်နက်တည်းတင်ညာပေါ်မှာဘာဖြစ်မလဲတဲ့ဆွဲလာနဲ့ဥပါဒဏ်တွေဖြစ်မယ်လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မောဟတွေဖြစ်မယ်ဆိုတဲ့အဲ့ဒါသင်္ခါဒက်ခန္ဓာအဲ့ဒီပစ္စုပါဒနက်ခန္ဓာဆိုတဲ့ ခန္ဓာ၅ပါးကကြည်သာတဲ့အဲ့ဒီရုပ်တရားတွေကလည်းဖြစ်ပြီးတော့ပြတ်နေတာပဲအဲဝိညာဉ်ဆိုတဲ့နံတရားကလည်းဖြစ်ပြီးတော့ပြတ်နေတာပဲခံစားတတ်တဲ့ဝေဒနာတွေလည်းဖြစ်ပြီးတော့ပြတ်နေတာပဲမှတ်သားတတ်တဲ့တင်ညာတွေလည်းဖြစ်ပြီးတော့ပြတ်နေတာပဲလောဘဒေါသမောဟဆွဲလမ်းမှုတွေဥပါဒဏ်တွေဆိုတဲ့အဲ့ဒီသင်္ခါရတရားတွေကလည်းဖြစ်ပြီးပြတ်နေတာပဲအော်ဟောဒီခန္ဓာ၅ပါးကြီးကဖြစ်ပြီးပြတ်ဖြစ်ပြီးပြတ်ဖြစ်ပြီးပြတ်ဖြစ်ပြီးပြတ် ခန္ဓာကိုယ်မှာကြည့်လိုက်တော့ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်အော်တရုပ်ရုပ်နဲ့ဒိတ်ဒိတ်တရွရွနဲ့လှုပ်ရှားတွန်းကန်နေတာတဲ့အော်ရူပခန္ဓာအော်ရုပ်တရားတွေကဖြစ်ပြီးပြက်နေပါလားအဲ့ဒီရုပ်တရားတွေမှာတင်လာလေးပေါ်လိုက်နာလေးကသွားညှော်လိုက်တောင်းနာပေါ်လိုက်သွားညှော်လိုက်အော်ရုပ်ပေါ်တိုင်းပေါ်တိုင်းမှာပြောင်းပြောင်းညှော့တတ်တဲ့ဝိညာဉ်နဲ့ခန္ဓာကလည်းဖြစ်ပြီးတော့ပြက်အော်ဝိညာဉ်လေးကလည်းဖြစ်ပြီးပြက်ဒီရုပ်နဲ့ဒီနာပေါ်မှာခံစားတတ်တဲ့ဝေဒနာလေးကလည်းဖြစ်ပြီးပြက်အော်တင်းတယ်လို့တင်ညာပေးတာလေးကလည်း အခုလှန်ကြည့်ရင်စောစောပူတယ်လို့တင်ညာပေးတာလေးကအခုတင်းတာလေးပေါ်လာအဲ့စောစောပူတဲ့တင်ညာကမရှိဘူး။အော်တင်ညာလေးကလည်းဖြစ်ပြီးပြက်။အော်အဲ့ဒီတင်ညာလေးပေါ်မှာဆွဲလန်းတဲ့ဥပါဒဏ်တွေလောဘဒေါသမောဟတွေဖြစ်တာလေးတွေကလည်းဒီစိတ်လေးကလည်းဖြစ်ပြီးပြက်ဆိုတော့ဒီရုပ်ပေါ်ကနေတင်ပြီးတော့ဥဒ္ဒနောဒကာဓမ္မတွေကြည်လိုက်တဲ့အခါကျတော့ဒါဉာဏ်အားနဲ့ရင်ယုံနာနဲ့တွဲရှုဉာဏ်အားကောင်းလာရင်ခန္ဓာ၅ပါးဖြန့်ရှု ရှုရမယ်ရှုွက်ကနော်တရားရှုရမယ်ရှုွက်ကဦးဇင်းတို့အခုဓာတ်တဘာဝတွေကိုဦးဇင်းတကြောင်မပေါ်အောင်ကြည်ခိုင်းတယ်အဲ့ဒီဓာတ်တဘောဓာတ်ကြီးလေးပါခန္ဓာကိုတစ်ခုလုံးကိုအကုန်လုံးတရိပ်ရိပ်တဘာဝအကုန်ပေါ်လာပြီဆိုရင်အဲ့ဒီဓာတ်တဘောပေါ်မှာမှရုပ်ရဲ့လက္ခဏာကိုမြင်အောင်ကြည့်အဲ့ဒီရုပ်ပေါ်မှာပေါ်ပြီအော်ယုတ်တရားတွေကဖြစ်ပြီးပြက်ယုတ်တရားတွေကဖြစ်ပြီးပြက်ဖြစ်ပြက်ဖြစ်ပြက်နဲ့ယုတ်တရားတွေမြင်ပြီဆိုရင်နန္တဘောရဲ့ ဖြစ်ပျောက်ပျောက်ညှုတ်ပြီးတော့သူကလည်းဖြစ်ပြက်ဩရုပ်ကလည်းဖြစ်ပြက်နာမ်ကလည်းဖြစ်ပြက်ရုပ်နဲ့နာမ်နဲ့ကွဲပြီအဲ့ဒီရုပ်နဲ့နာမ်နဲ့ကွဲလာတဲ့အခါကျမှအဲ့ဒီရုပ်နာမ်ဖြစ်ပြက်တွေပေါ်ကနေမှတင်ပြီးတော့ဒါဩရုပ်ကလည်းဖြစ်ပြက်နာမ်ကလည်းဖြစ်ပြက်ရုပ်ကလည်းဖြစ်ပြက်နာမ်ကလည်းဖြစ်ပြက်အဲ့ဒီရုပ်နာမ်ဖြစ်ပြက်ကြီးကိုဒလဇကြည့်ရင်းနဲ့ဖြစ်ပြက်တွေမြင်ဖြစ်ပြက်တွေမုံဆိုတဲ့အဲ့မှာဒုက္ခလက္ခဏာညာဘက်ကိုသွားမှာဒါကယုံနာနှစ်ပါးနဲ့သွားတာ ခန္ဓာ၅ပါးလုံးနဲ့ရှုနိုင်တဲ့ပုံကွာကြတော့အခုပြောတဲ့အော်ယောက်ကလည်းဖြစ်ပြီးပြတ်တဲ့ဝိညာဉ်လေးကလည်းဖြစ်ပြီးပြတ်တဲ့အော်ခံစားမှုလေးကလည်းဖြစ်ပြီးပြတ်တဲ့တင်ညာလေးကလည်းဖြစ်ပြီးပြတ်တဲ့လောဘဒေါသမောဟလည်းဖြစ်ပြီးပြတ်တဲ့ဆိုတော့အော်ဒီခန္ဓာ၅ပါးကြီးကလည်းဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားဆိုပြီးတော့သူကခန္ဓာ၅ပါးလုံးကိုဆင်ញံသုံးသပ်ပြီးတော့ခန္ဓာ၅ပါးရဲ့အနိစ္စအဲ့ဒီအနိစ္စကနေဘာမြင်အောင်ရှုမှလဲဆိုဒုက္ခလက္ခဏာဘက်ကိုသူကသွားမှာပဲယုံနာနှစ်ပါးရှုရင်းနဲ့လည်း ယုံနာနှစ်ပါးရှုရဲရှုရဲရှုရဲရှုရဲနဲ့ယုံနာနှစ်ပါးဘဝယုံနာနေရာဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်ချင်းပြက်ချင်းနေရာဥရိယဗျာညာဘင်္ဂညာအဲ့ဒါအနိစ္စလက္ခဏာညာနေဟိုဘက်နိဗ္ဗာန်ညာဗျာညာအရိနဝညာအဲ့ဘက်တွေလည်းရောက်သွားရောဒုက္ခလက္ခဏာမြင်သွားပြီတဲ့အခုသစ္စာလေးပါးစိုက်အောင်မြတ်စွာဘုရားဟောတဲ့အထက်မှာအဲ့ဒီဒုက္ခကိုမြင်အောင်ကြည်ခိုင်းတာခန္ဓာ၅ပါးယုံနာနှစ်ပါးကြီးဟာ နော်ခန္ဓာ၅ပါးရှုနေတဲ့ပုဂ္ဂိုလ်ကလည်းအော်ဒီခန္ဓာ၅ပါးကြီးတွေကဖြစ်ပြီးပြက်နေရပါလားယုံနာနှစ်ပါးပေါ်ဆင်းရဲနေတဲ့ပုဂ္ဂိုလ်ကလည်းအော်ဒီယုံနဲ့ဒေနာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပါလားခန္ဓာ၅ပါးဆင်းရဲနေတဲ့ပုဂ္ဂိုလ်ကလည်းခန္ဓာ၅ပါးကြီးဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုတော့ဒီခန္ဓာ၅ပါးယုံနာနှစ်ပါးတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုပြီးတော့အဲ့ဒါကိုရှုရဲရှုရဲရှုရဲနဲ့အော်ဖြစ်ပြက်ဖြစ်ပြက်နေရတဲ့သင်္ခါရဒုက္ခကြီးပါလားလို့အဲ့ဒီမှာဒုက္ခကိုသွားမြင် အဲ့ဒီလိုဒုက္ခကို ပိုင်းခြားပြီးတော့သိရမယ်အဲ့ဒါကိုသိရမယ်လို့ပြောတာအဲ့ဒီဒုက္ခသစ္စာကို ပိုင်းခြားသိရမယ်ဒုက္ခသစ္စာကိုပထမမြင်ရမယ်ပထမသိရမယ်ဒုက္ခသစ္စာလို့သိရမယ်ဒုတိယဒုက္ခသစ္စာလို့ပိုင်းခြားသိရမယ်တတိယပိုင်းခြားသိပြရမယ်အဲ့တော့ဦးဇင်းတို့ကပိုင်းခြားသိမှုနဲ့အဲ့ဒီအပိုင်းကိုပဲဦးဇင်းတို့ကအရင်လောက်ရမယ် သိမပြီးသေးလို့နော်ယဟနာဖြစ်မှ သောတာပန်သဂရာဂံနေဖြစ်မှသိပြီးပြီလို့ပြောမှ မဖြစ်သေးလို့ဦးဇင်းတို့ကပိုင်းခြားသိရဒုက္ခသစ္စာကိုပိုင်းခြားမသိရင်သမုဒိယကို မပယ်နိုင်ဘူးအဲ့ဒါကြောင့်မို့ဒုက္ခသစ္စာကိုပိုင်းခြားသိတာအာဒီယုတ်တရားနံတရားတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါကြီးကညီငွေတရားကြီးပဲဒုက္ခကြီးပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကြီးက နီးငွေတရားကြီးပါလားတမာတိတွေကအားကောင်းလာတဲ့အချိန်ကျတော့အဲ့ဒီဖြစ်ပျက်ကြီးကို ကြည်နေရတာတနေ့ကုန်ကြည်လဲတနေ့ဆိုတာခဏလေးဖြစ်သွားတာဒါဥစဉ်စိတ်ဖြစ်ခဲ့တာလေးပြောမယ်နော်အဲ့ဒီလားတွေနဲ့ခြေပြီးတော့ဒီဝိပဿနာဘိုင်းမှာရောက်ပြီးတော့အဲ့ဒီဖြစ်ပျက်တွေမြင်ဖြစ်ပျက်တွေမုံလာတဲ့အချိန်မှာနေသောစားပြီးရနေထိုင်လိုက်ရင်ညအိတ်ချိန်ရောက်သွားတာည9နာရီ10နာရီအိတ်ချိန်ရရောက်သွားတာ တခါတည်းတရားတွေထိုင်လာရင်းနဲ့ရောက်သွားတဲ့ခါကျဟောဗျာတရားထိုင်လာရင်းနဲ့တခါတည်းဟိုဖြစ်သွားပြန်ပြီညတခါအိပ်ရပြီမနေ့ပြန်ထအောင်ပါလေဟာမနေ့ပြန်ထပြီးတော့တခါ၄နိုင်ရထိုင်လိုက်ရပြန်ပြီအာယုံဆုံးလည်းမစားဘူးဒေါင်းဒေါင်းဒေါင်းဒေါင်းလားအခုအာယုံဆုံးခောက်တန်ကြတယ်ကိုကဒီမှာမှတ်ကောင်းနေလို့အာယုံဆုံးလည်းမစားဘူးတောနေနေဆုံးစားခြင်းရောက်သွားတာအဲ့ဒီကြောအချိန်တွေဟာအင်မတန်တိုထောင်းသွားတာဟာတေးရမယ့်အချိန်တွေဆိုတာဘာမှ မကြတော့ပါလားလို့ဉာဏ်ကအဲ့လိုဖြစ်သွားတာဒီဒုက္ခတွေမြင်ပြီးတော့အချိန်တိုင်းကြီးအချိန်တိုင်းကြီးတမာတိတွေအားကောင်းလာပြီဆိုတဲ့အခါကျတော့အခုတမာတိမရှိလို့ဥဒ္ဒနောဒကာတော်မတွေကြည်လေတမာတိမရှိတဲ့လူကတဏတရားတဏကြီးကတသက်စာလောက်ထင်းနေတာမဟုတ်လားနိုင်တဏကြီးလည်းမပြည့်နိုင်သေးဘူးနိုင်လည်းမျောကြည့်လိုက်ဟမ် နိုင်လေးညော်ကြည့်လိုက်မပြေသေးဘူးငါတော့ပြန်ထိုင်အောင်မဟိုက၅မိနစ်မရသေးဘူးဒီက၃ခါလောက်ကကြည်ပြီးနေပြီတမာရီမရှိလို့တမာရီရှိသွားတဲ့ပုံကောကြဒါလေးငြိမ်ပြီးထိုင် ဖွင့်ညင်ဟာနှစ်နာရီလောက်တော့ပြတ်သွားပါပြီလားအဲ့ဒါဘာလို့တမာရီရှိလို့အဲ့ဒါကြောင့်မို့အခုနေကင်းတနေကင်းလုံးကြီးအဲ့လိုဖြစ်တယ်ဆိုအဲ့ဒါမျိုးပြောတာဟိုကအတန်တရာကြားနေရတယ်တောင်းတောင်းတောင်းဆွမ်းစားချိန်ကြားလာပြီးဩအတန်တရာကြားလာပြီး ငါအခုမှတရားထိုင်ငါရှိသေးတယ်ဟောဖြစ်တာတမာတိကတက်နေတဲ့အခါကျအဲ့ဒီယုတ်တရားနန္တရားတွေဟာဓာကြီးတွေဖြစ်တာတွေပြက်တာတွေညင်းဝဲပြီးတော့ဓာကြီးတွေခန္ဓာကြီးမလိုချင်တော့ဖြစ်လာအဲ့ဒီကြတော့မှသမှုရိယသစ္စာတဏဒီခန္ဓာကိုလိုချင်နေတာက ကောင်းတယ်ထင်လို့လိုချင်တာအဲ့ဒီဖြစ်ပျက်တွေမမြင်လို့လိုချင်တာအပြက်ကြီးမြင်ရင်မလိုချင်တော့ဘူး အဲ့ဒါကြောင့်မို့နောက်ဆုံးဒီမွေဥပမာနဲ့စောင်းနဲ့အုပ်တဲ့မွေဥပမာပေးတာဦးဇင်းတို့အညာဘက်တင်မှာဆိုရင်ငါးဖမ်းတဲ့အခါကျတော့အုပ်ဆောင်ကြီးတွေနဲ့အဲ့ဒါအုပ်အုပ်ပြီးတော့ငါးဖမ်းတာရှိတယ်အလဲအပေါက်ရှိတယ်ရေထဲကိုအုပ်လိုက်ပြီးတော့ဒါလက်နဲ့မွေလိုက်တာအဲ့ဒီလက်နဲ့မွေလိုက်တဲ့အခါကျတော့ဖတ်ဆိုဟာငါးတွေ့ပြီဆိုပြီးတော့ဆွဲလိုက်တယ်တဲ့ အပေါ်မြောက်တင်တော့ဘယ်ဟုတ်မလဲမွေကြီးဖြစ်နေတော့ကြောက်ပြီးတော့တခါတည်းမွေကြိုက်မှဆိုလို့ဝေးရပြရတယ်လို့ပဲအခုလဲဒီခန္ဓာကြီးကိုငါကောငါဟာကြီးလို့စွဲထားတဲ့ခန္ဓာကြီးကအခုအဲ့ဒီဒုက္ခသစ္စာမြင်သွားတဲ့အပိုင်းကြောင့်မလွန်ကျင်တော့ဘူးဟာဒုက္ခကြီးပါလားကြည်တိုင်းကြည်တိုင်းတခါတည်းအဲ့ဒီမှာဘောဘောဘောဘောဘောဘောရိတ်ရိတ်ရိတ်ရိတ်ရိတ် ကြီးလိုက်တဲ့အချိန်တိုင်းကြီးဟာဖြစ်ပြက်ပြီးအဲ့ဖြစ်ပြက်တာကြီးဟာမကြည့်ဘဲလည်းမနေနိုင်တော့ဘူးဘာလဲမကြည့်လည်းမြင်နေရပြီ तू ကဘာလို့နေနေအဲ့ဒါရရရရရဖောဖောဖောဖောဖောဖောရွာရွာရွာအဲ့ဒါကြီးကိုကြည်ရင်ကြည်ရင်ကြည်ရင်နဲ့ကိုညံနေတဲ့မှာဒုက္ခတွေထင်းလာတာဒါကြီးကိုလို့ကိုမလို့ခြင်းတော့မလို့ခြင်းလည်းဘယ်ပြက်မဘယ်မှလည်းပြက်လည်းမရတော့ဟာခန္ဓာကြီးရတာဒုက္ခကြီးပါလား ဒီခန္ဓာကြီးရတာမှဒါမှတကယ်ဒုက္ခကြီးရတာပဲဒါကြောင့်မို့ရသော်ဘုရားကခြေသားတို့ကြံတဲ့ဒုက္ခကဒီနာနေဟိုနာချထားလို့ရတယ်တဲ့ဟောဒီခန္ဓာဒုက္ခဘယ်နာမှချထားလို့မရဘူးလို့ပြောတာဒီခန္ဓာဒုက္ခကြီးကဘယ်မှထားလို့လည်းမရသိမ့်လို့လည်းမရတခါတည်းဩဒီယုတ်တရားတွေနံတရားတွေအဲ့ဒီဒုက္ခကြီးမြင်တာနာနီးမှာတော့ပထမတော့အခုအတုပါတွေမြင်ခဲ့တယ်ယောသူတွေမြင်ခဲ့တယ် နော်ရုပ်လက္ခဏာတွေပိုင်းခြားမြင်တယ်နာလက္ခဏာပိုင်းခြားမြင်တယ်အတုပလက္ခဏာပိုင်းခြားမြင်တယ်အဲ့ဒီလက္ခဏာ၃ပါးတွေအကုန်မြင်လာတာနော်ဒါဥစဉ်ဖြတ်တန်းခဲ့တဲ့လမ်းကြောင်းနဲ့ဥစဉ်ပြန်တိုက်ပြတာနော်ပထမရုပ်လက္ခဏာတွေတရိပ်ရိပ်တဖွာဖွာတွေအကုန်မြင်တယ်အဲ့ဒီရုပ်လက္ခဏာတွေမြင်ပြီးတဲ့အခါကျတော့မှနာလက္ခဏာရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာနေပြောင်းညွတ်တဲ့နာလက္ခဏာတွေလားမြင်တဲ့အဲ့ဒီရုပ်နဲ့နာနဲ့ကိုရှုရဲရှုရဲရှုရဲနဲ့မှခန္ဓာကိုယ်က ရေခဲတုံးကြီးလိုကြည်တောင်းပြီးတော့ပေါ်လာအဲ့ဒါကြီးကနေမှပြိုကွဲသွားပြီးတော့အဲ့ဒီကနေပြောက်သွားပြီးတော့ဘာသွားဖြစ်သေးလဲဆိုတော့တခါတည်းအဲ့ဒီမှာအတုပကြီးတွေပေါ်လာဟောအတုပလက္ခဏာနော်အဲ့ဒါကြောင့်မို့ဒီမဟာတတိပဌာနာတုတ်ဟောတဲ့ခါကျတော့ဒီအတုပလက္ခဏာပါမြတ်စွာဘုရားပြန်ထက်ဟောတာနော်အဲ့ဒီအတုပလက္ခဏာတွေပေါ်လာတဲ့အယောတုလက္ခဏာတွေပေါ်လာတဲ့ အတုပလက္ခဏာအယောတုလက္ခဏာတွေပေါ်ပြီးတော့မှတခါတည်းအဲ့ဒါတွေကနေမှအကုန်လုံးအမုံတွေမွှားတွေပြန်ကျသွားပြီးမှတရိပ်ရိပ်တဖွာဖွာနဲ့အဲ့မှာကလပ်မုံတွေဓာတ်မုံလေးတွေအဲ့ဒါလေးတွေကိုဆက်ရှူရင်းရှူနေမှတန်လျက်တွေလိုရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်ရိပ်အဲ့ဒါတွေပဲဖြစ်တယ်အဲ့ဒီလိုရုပ်လက္ခဏာတွေနာမ်လက္ခဏာတွေပိုင်းခြားပြီးတော့သိလာတဲ့အတုပလက္ခဏာတွေပိုင်းခြားသိလာတဲ့ယောတုလက္ခဏာတွေပိုင်းခြားသိလာတဲ့ဟောဒီကလပ်မုံတွေဓာတ်မုံတွေကြတော့မှ အဲ့ဒီဟာကြီးပေါ်မှာအဲ့ဒါကြီးကိုထိုင်ပြီးငုတ်တုတ်ကြည့်နေရင်နဲ့အဲ့ဒါလေမုန်တိုင်းတိုက်နေတဲ့အထဲမှာငုတ်တုတ်ထိုင်နေရလို့ပဲတဲခန္ဓာကြီးကတကောယုံယုံယုံယုံယုံယုံယုံယုံယုံယုံသူကနဲ့သူဖြစ်ပြနေတာကြီးပဲမြင်နေရတော့တာအဲ့ဒီဖြစ်ပြနေတာကြီးပေါ်မှာမုန်းလာတာအဲ့ဒါဒုက္ခလက္ခဏာညာအဲ့ဒီဒုက္ခလက္ခဏာညာထင်လာဖို့ကအဲ့ဒါဉာဏ်စင်တွေတက်သွားနော်ဒကာဒကမတို့အခုဒါအာထုတ်ရင်းနဲ့ ဒကာဒကမတွေအခုငါအဲ့နေရာရောက်ပြီဆိုရင်ဒါဒုက္ခလက္ခဏာညာထင်ပြီဆိုရင်အခုပြောတဲ့နိဗ္ဗာန်ညာဘုရားညာနေတဲ့ရောက်သွားပြီကြောက်လာတယ်ညင်းငွေ့လာတယ်ဒီခန္ဓာကိုယ်ကြီးကိုနော်ကြောက်တဲ့ညာနဲ့ညင်းငွေ့တဲ့ညာနဲ့အဲ့ဒါကြောင့်မို့နိဗ္ဗာန်ညာဘုရားညာအာရိနဝညာညွန်မောင်းလာတာဒီဟာကြီးတွေကိုနော်အဲ့ဒီလိုညံစင်နေအဆင့်နဲ့သူ့အတူတက်သွားတာသူများနေရော့အချလောင်းလုပ်ပြီးရော့သွားနေညံစင်စဘာတက်လို့လှုပ်ပေးလို့မရဘူးကိုယ့်အကိုအားထုတ်ရင်းနဲ့ အဲ့ဒါကြောင့်မို့ဦးဇင်းစောတော်ပြောတာအဲ့ဒီယုံနာကွဲပြီလားယုံနာမြင်ပြီလားမမြင်သေးဘူးဆိုဦးဇင်းနဲ့ရှုလို့မမြင်ကြံတဲ့ဆရာဘုန်းကြီးနဲ့သွားရှုရအောင်ရှုဘယ်ဆရာနဲ့ရှုရှုဘယ်ဖို့သူတော်ပြပြမဲသီလပြပြကိုယ့်ဘောမှာတရားပြလို့ယုံနာကွဲအောင်ပြနိုင်ရင်အဲ့ဒါဆရာကောင်းမယ် တရားတော့အားထုတ်နေရတာရုပ်ကလည်းဘာမှမသိဘူးနာလည်းဘာမှမသိဘူးထိုင်တော့ငုတ်တော့ထိုင်နေရတာပဲဆိုရင်တော့ဘာမှတွေ့တာမနေဘယ်သူမှတသက်လုံးအာမခံတဲ့စာချုပ်နဲ့လှုပ်တာမရှိဘူးဟုတ်တယ်မဟုတ်လားဆရာမကြိုက်ဒီဆရာမကြိုက်နောက်ဆရာပြောင်းမယ်ဒါဥစဉ်ဝါဒပဲဥစဉ်ကတော့ကိုယ့်ရဲ့လမ်းကြောင်းအမှန်သွားမယ်ဖះဟောနဲ့အညီသွားမယ်ကဲကိုပြတဲ့ဆရာက တကယ်ကောင်းအောင်ရအောင်ပြနိုင်ရင်ဦးဇေယျတော့ဆက်တပည့်ခံပါပဲအာမရသေးဘူးထပ်ရှာမှာပဲ ငယ်ငယ်လေးကလေးဦးဇင်းဆရာသမားအရင်ခောက်ခောက်ကြီးကသူ့ဒီကနေမှတခါယုံနံနဲ့ကွဲတာတွေဦးဇင်းမရခဲ့သေးဘူးဒါအာထုတ်ခဲ့တာတော့ငယ်ကတော့အရန်အာထုတ်ခဲ့ရတာတစ်နေ့လုံးငယ်သေးတာလည်းပါတယ်အဲမရင်ကြက်သေးတာလည်းပါတယ်ထိုင်လိုက်ရတာတော့ဖင်ဂျွတ်တက်မတပဲဒါခါတဲ့တရားစခန်းကဟောဝါဝင်ကနေဝါကြွတ်ဆရာဖုန်ကြီးကတစခန်းပြီးတစခန်းဖွင့်တာကြံတဲ့လူတွေရတာလဲရတာဦးဇင်းတို့ကိုရင်တွေကမလဲရဘူးငဲကိုရင်ကမလဲရဘူးဦးဇင်းဘယ်တစ်ချိန်ဦးဇင်းက နားရတယ်လဲဆိုမနေ့၄နာရီကနေ6နာရီတစ်ချိန်နားရတယ်အဲ့ဒီတစ်ချိန်ကဘာလို့လဲဆိုအာယုံစွန်းပြင်ရလို့တန်ဃာတော်တွေအတွက်အာယုံစွန်းပြင်ရလို့မနေ့၄နာရီကနေ6နာရီကိုဦးစင်းကတခါတည်းဟိုဘက်ကတီလာရှင်တွေကဟိုဘက်ကသွန်းနေချက်ပြီးတော့ပို့လိုက်တယ်အဲ့ဒါကိုဦးစင်းတို့တီလာရှင်နဲ့တန်ဃာကဒီတိုက်ရိုက်ကြီးဦးစင်းတို့ဆရာဘုန်းကြီးအကတ်မခံဘူးအကတ်မခံတဲ့အခါကျတော့တီလာရှင်နဲ့ဆင်လေးနဲ့အဲ့မှာအဲတင်ပြီးတော့တုံတုံတုံနဲ့ရိုက်ထားခဲ့တယ် သူတို့တင်လေးနဲ့တင်ပြီးရိုက်ထားခဲ့ပြီးဆိုအဲ့ဒီအိုးကြီးတွေကိုဦးဇင်းတို့ကိုယ်နေရသွားမမပြီးတော့မှအဲ့ဒီတန်ဃာတော်တွေကိုအဲ့ဒါကိုဆွန့်ပြင်ရတာအဲ့ဒါမနဲ့၄နာရီနဲ့၆နာရီတစ်ချိန်လေးပဲဦးဇင်းဆိုရင်တရားစခန်းမှာနားရတယ်အဲ့ဒီကြံတဲ့အချိန်အချိန်ပြည့်ထိုင်ရတာအဲ့စခန်းတိုင်းစခန်းတိုင်းဒါပဲမှအခုပြောသလိုယုံနံကွဲလားမကွဲဘူးအဲဘလို့ရလဲအဲ့တော့ငငယ်ရတာတော့ကောင်းခင်မြောက်ပြီးနေရသလိုတခါတည်းအဲ့လိုကတော့ခဏခဏရတာ တရားမှဟာဇိတ်ကိုကြနေတာအဲ့ဒီတော့ကတော့နော်အာကိုကလည်းကိုတရားလေးပိုင်ရင်းနဲ့တခါတည်းကောင်းကင်နေရသလိုပဲမယုံလို့ကိုကကိုအောက်ပြန်ပြန်စမ်းစမ်းကြည့်ရသေးတယ်ငါကောင်းကင်တော့လွတ်နေပြီစမ်းကြည့်လဲတခါမှကြမ်းနေတာမကြွဘူးတခါတည်းအဲ့ဒါငယ်ငယ်အဲ့လိုတွေဖြစ်နေတာအဲ့တော့နောက်ကြောင့်မှဒါဥစဉ်ဆရာကိုနိုင်ကိုပြောတာပါဒါသူကျမ်းမာရေးမကောင်းပြီးတော့ဝေဒနာတက်တော့ဥစဉ်ဆရာလည်းတော်တော်ကိုတမာရီအားကောင်းတဲ့ဆရာတော်ဖရာကြီးပါတမာရီအားသီလာအားတော့အင်မတန်မှပြိုင်ဆန်ရှား ဦးဇင်းရဲ့ငယ်ဆရာကတမာတိအားကလည်း तू တော်တော်ကိုအားကောင်းတယ် तू ဆရာတော်ရဲ့တမာတိအားနတ်တွေကလည်းတော်တော်ကိုကြီးညိုတယ်နော်နတ်တွေကြီးညိုတော့တခါထူးဆန်းတာအခုတော့ပြန်တော်မူသွားပါပြီပြန်တော်မူလို့တဲ့ဒါပြောရတာပါအဲ့ဒါဆရာတော်ရှေ့ရမနေ့၄နာရီချိန်မှာဦးဇင်းတို့တရားထိုင်နေဦးဇင်းကဆရာတော်ရဲ့နောက်ကဦးဇင်းတော်မှာဦးဇင်းနေနောက်ထပ်ကိုရင်းနေအတန်းလိုက်အိမ်မှာတရားထိုင်နေကြအဲ့တော့ဦးဇင်းအသက်22နှစ်အရွယ် အဲကမ္မလူမျိုးမှာစာကြဘုန်းကြီးပြန်လှုပ်တဲ့အချိန်ပေါ့အဲ့ဒီအချိန်မှာအဲ့ဒါမနေ့၄နာရီတော့ဦးဇင်းတို့အကြောင်းကမနေ့၄နာရီနဲ့6နာရီတရားထိုင်ရတယ်အဲနေခင်း3နာရီနဲ့4နာရီတရားထိုင်ရတယ်ည7နာရီကနေ10နာရီအဲ့ဒီ3ချိန်ကလုံးဝမှမပြတ်ရအောင်အဲနေတိုင်းထိုင်ရတာအဲ့ဒါဒါစာသင်စာချလုပ်နေရင်းနဲ့ကိုအဲ့ဒီအချိန်မှာမနေ့မှအဲ့ဒါတရားမှားတယ်ဟိုဘက်မှာအောက်ကဟိုဦးဇင်းတို့တက်ကနဲ့ကျွန်းတက်ကနဲ့ကြီးရလို့ဆရာတော်က16တောင်ကျော်ပွားတော်ကြီးထုထားတာ အဲ့အသားကြီးကိုအဲ့ဒါကြီးကိုညမှာလူ400လောက်နဲ့ညနေခင်းမှာအာမတ်တော်မူလောက်ထားတယ်အဲ့ဒီမတ်ထားတဲ့အဲ့ဒီဖျားကြီးမနေ့၄နာရီလောက်ကျတော့ဟိုမှာလူတွေကလာပြီးဖျားကြော်ရင်အဲ့ဒီမှာညံကြီးတွေရှိတယ်အဲ့ဒီညံကြီးတွေအပေါ်မှာဆရာတော်ကဈဉံလျှောက်အဲ့ဒါလူတယောက်ကတွေ့တော့ဟာဟိုမှာဆရာတော်ကြီးအထက်ညံကြီးပေါ်မှာဆက်ရှစ်တောင်ရဲ့အမြင့်လေအပေါ်မှာအဲ့ဒါကြီးပေါ်မှာဟိုမှာလမ်းလျှောက်နေတော့ဟာဟိုမှာဆရာတော်လမ်းလျှောက်နေလမ်းလျှောက်နေဆိုတော့ အကုန်လုံးဟိုကလာကြည့်ဒီကလာကြည့်နဲ့အကုန်လုံးအဲ့ဒီမှာလူ50လောက်အဲ့ဒါသူတို့ထိုင်ကြော့ဆူညာဆူညာနဲ့တရားထိုင်ပြီးတော့ဥစဉ်ချင်းသွားတော့ဓာကြီးတို့ဒီမှာဆရာတော်တွေတရားထိုင်နေတည်ရတာဘာလို့အောက်ကစူးနေတာတော့လို့ဥစဉ်ကအဲ့ဘက်မှာသွားပြီးပြောတော့ဟာရှင်ဖေဘာသိလို့တော့ဘာသိရမှာလဲခင်ဗျားတို့စူတာပြောတာမနဲ့ကဆရာတော်ဒီပေါ်မှာဈဉ္ဉံကြွနေတာတဲ့ဟာခင်ဗျားဆရာတော်ကြီးဒုက္ခနာကိုနဲ့အဲ့ဒိတ်ဘလို့လောက်တတ်ပါတော့လို့ ဦးဇင်းအဲ့တိုင်ပြောတာဟာအရှင်မြဒီပြောတယောက်တည်းမဟုတ်ဘူးတဲ့လူ90တော့အကုန်တွေ့ရတယ်တဲ့အကုန်တော့ဟိုမှာဆရာတော်ဈေးညာလျှောက်တာအပိသက်တော်ဖြတ်ဆိုပျောက်သွားတယ်တဲ့ခင်ဗျားလျှောက်ပြောမင်းနဲ့ကြောက်ရှိမှဆရာတော်ငုတ်တုတ်တရားထိုင်နေတာသူနဲ့ဦးဇင်းမနက်ကအတူတူ၄နာရီတို့မှထပြီးတော့အတူတူတရားထိုင်နေတာဦးဇင်းကသူအဲ့တိုင်ပြောတယ်အာသူတို့ကလည်းအကုန်မဟုတ်ဘူးအဲ့နဲ့ညာကြောင့်ဦးဇင်းဆရာတော်ဒီသွားအဲ့ဒါကြော်ရင်းနဲ့ဆရာတော်မနက်ကအဲ့လိုအဲ့လိုပဲဖေဖြစ်တယ်ဆိုဆရာတော် လကားကွာတဲ့အဲ့နတ်တွေကသူတို့ကြီးညိုရင်ရှောက်လောက်ကြတယ်တဲ့ဆရာတော်အဲ့လိုပြောတယ်အဲ့ဒါတော်နေကြောင့်ဟိုရွာတွေဒီရွာတွေအာဒီရွာမှာလဲဆုံးခံတယ်ဟိုရွာမှာလဲဆုံးခံတယ်အမျိုးမျိုးနောက်သူရဲ့တမာတိတွေကတော့အဲ့လိုပေါ့မိုင်20 30အဲ့ဒီလောက်နေရတဲ့ကျောင်းတွေမှာဆရာတော်ကတက်တော်50ခွန်ပြန်တော်မူတာကျောင်းပေါင်း20ကျော်ဇေဒီပေါင်းရာနဲ့ချီပြီးတည်သွားတာကျောင်းနေဇေဒီတွေတိန်တွေကနေအများကြီးကိုလောက်တာအရန်လောက်လောက်သွားဦးကျင်ငယ်ဆရာ အဲ့တော့7နာရီကျော်ပြီဆိုရင်အဲ့ဒါသူမိုင်မောင်း20 30လောက်မှနေတဲ့အကြောင်းဒီမှာနေတဲ့အကြောင်းကိုဦးစင်းနေဇက်ကပေါက်တက်ကြရပြောလို့မရဘူးအဲ့လိုပြောရင်အဲ့ဒါတောင်မွေးနဲ့လာပြီးဒေါင်းဒေါင်းဒေါင်းနဲ့ဆိုပြီးတော့အဟမ်းအဟမ်းဆိုပြီးတော့ဆရာတော်ချောင်းဟန်တာပေးသွားတာအဲ့ဒါခဏခဏတွေ့ရတယ်ခဏခဏဖြစ်တယ်သူ့ရဲ့တမာရီအားအဲ့တော့ဦးစင်းဆရာကို၌နောက်ဆုံးကြတော့ तू ဝေဒနာတွေတက်ပြီး तू ခွဲရတော့အဲ့ဒီကနေမှ तू ဒီဝေဒနာတွေ तू သိမခံနိုင်ဘူးအဲ့ဒီကြတော့မှဆရာတော်ကဦးဇင်းပြောတယ်ငါမြေရှုံးမိုးပြန်လိုက်နေအကြပြီလိုက်နေတာကွာတဲ့အဲ့တော့ဝိပဿနာလမ်းကြောင်းမှာမင်းဆရာကောင်းနေမင်းထပ်ရှာပါအရန်ကျေသူတင်တာများသောအားဖြင့်ဆရာသမားတွေအဲ့ဒါမျိုးရှားတယ်ငါစီရနဲ့ငါမူပဲငါနီးပဲလှုပ်ရင်လှုပ်မလှုပ်ရန်သူလှုပ်ကြတယ်အာသူနီးနဲ့မလှုပ်ဘူးဆိုရင်တခါတည်းအာမျိုးတုံဒုက္ခပေးကြတယ်ဥစဉ်ငယ်ဆရာမရှိရှာ သူကို၌နော်ဒါဦးဇင်းကသူ့ရဲ့လက်ရင်တစ်ဖက်နော်လက်ရင်တစ်ဖက်တစ်ဖက်အရင်ခောက်ခောက်ဖြစ်ပါရဲ့သားနဲ့ငါဒီလန်းဒီလန်းနဲ့ငါရှောက်နေတာငါအဲ့ဒီလန်းမရှိဘူးသွားမင်းရှာအင်မတန်ကြီးညိုစရာကောင်းတယ်အဲ့ဒါဦးဇင်းငယ်ဆရာဦးဇင်းကိုအဲ့လိုနီးနဲ့ရှာခိုင်းတာအဲ့ဒါကြောင့်မို့ဦးဇင်းကတရားနည်းတွေမျိုးစုံအောင်လိုက်ပြီးတော့အကုန်လိုက်ပြီးတော့လေလာတာနော်ဒါအင်မတန်မှကြီးညိုစရာကောင်းတဲ့ဂုံဘုတ်များသောအားဖြင့်ကိုယ့်အောက်ကနေဆိုရင်သူများစီမသွားသေးဘူး သွားတာနဲ့တခါတည်းဟာငါတခါတည်းမှသူများစီသွားမလားဆိုဘေးရန်လောက်တာနဲ့အဲတခါတည်းကမှရန်လောက်တာနဲ့မျိုးစုံအဲ့ဓာတွေကဒါလောကကြီးမှာတွေးကြုံရတာပြောတာနော်ဓမ္မနယ်ပယ်မှာတခါတည်းအာငါဒီကိုယ်ကွယ်နဲ့သူများဒီမသွားသေးခြင်းဒါကမစ္စရိယစိတ်တွေငါပဲကြီးညိုသိခြင်းနဲ့ငါပဲလှူသိခြင်းနဲ့ငါပဲဖြစ်စေခြင်းနဲ့ငါအုပ်ကိုပဲလုပ်ရမယ်ဆိုပြီးတော့ဓမ္မမစ္စရိယတို့အဝါဒမစ္စရိယကုလမစ္စရိယဆိုတော့အဲ့ဒီမစ္စရိယတွေရှိနေရင်အဲ့ ဒါမှတကယ်လမ်းကြောင်းမဟုတ်နော်ကိုယ်စီမကြိုက်ဘူးသွားပေါ့သူကသူဘယ်သွားရှာရှာဦးစင်းတို့ဒီတိုင်းပဲအခုဦးစင်းနဲ့ကြိုက်တယ်အာထုတ်ဒကာဒကမတို့အာရှင်ပြားနဲ့အာထုတ်တာဘာယုတ်ဘာနာမသိဘူးသွားထတ်ရှာပေါ့ဟုတ်တယ်မလားဘုရားသာသနာတွေယုံနံကွဲအောင်လို့ဘုရားရှုခိုင်းနေတာပြတဲ့ဘုန်းကြီးကယုံနံကွဲအောင်ကိုမပြနိုင်ဘူးဆိုရင်တော့ထတ်တာရှာဒကာဒကမတို့အားကိုမနာနဲ့ဦးစင်းကလည်းအဲ့တိုင်းလမ်းကြောင်းနဲ့ဦးစင်းကသွားတာရောက်မို့လမ်းကြောင်းပေါ်မှာ အဲပြတဲ့ဟာပေါ်မှာကြိုက်နှစ်သက်ရင်ဆက်လုပ်မယ်မနှစ်သက်ဘူးဆိုရင်တော့လမ်းခွဲမှာပဲဒါကြောင့်မို့အခုဆရာမျိုးစုံနီးမျိုးစုံရှားတယ်ဖះဟောနဲ့ပြန်တိုက်ကြည့်တယ်အားရတယ်နှစ်သက်ရင်ဆက်လုပ်အားမရဘူးဆိုမလုံးနဲ့ဒါဦးဇင်းရဲ့ငယ်ဆရာလည်းအဲ့တိုင်းပဲငါမင်းဒီဟာတွေဒီဟာတွေပဲပေးတယ်အဲ့တော့ဦးဇင်းငယ်ဆရာအခုပြောတဲ့တမထကျင့်သင်နေဒါတွေမျိုးစုံတွေပေးတယ်ဒုတင်တွေမျိုးစုံတွေစောက်တည်ခဲ့ရတယ်အခုပြောတဲ့ဟိုပန့်တကူဒုတင်ဒါခါတဲ့အမျိုးသမီးတွေ အမျိုးသားတွေလမ်းဘေးမှာပြက်ထားတဲ့အဲ့ဒီပန်းတကူဒုတွေတော့ယွန်တာလုံးတော့အဲ့ဒုတွေတော့တခါမှကိုမစောက်တည်ဘူးကြံတဲ့ဒုတွေနေတော့အကုန်စောက်တည်ဘူးတဲ့အဲမျိုးစုံလောက်ခဲ့တာဘာလို့လဲဆိုဆရာသမားနီးပေးတာနီးပေးတဲ့အခါကျသူပေးတဲ့နီးအကုန်လိုက်လောက်တာလေဦးဇင်းတော်ဆိုအဲ့ဒါကြောင့်မို့အခုလဲဒကာဒကမတွေအခုတရားရှာတဲ့အခါကျအဲ့ဒီခန္ဓာ၅ပါးယုံ nant တရားဆိုတဲ့အဲ့ဒီတရားတွေပိုက်ချသိပြီလားအာမသိသေးဘူးမသိသေးရှား ရှားပြီးတော့အခုပြောသလိုအဲ့ဒီဘာကိုလောက်ရမှာလဲအဲ့ဒီယုံနာကိုမြင်အောင်လောက်ရမယ်အဲ့ယုံနာပေါ်မှာမှဘာလောက်ရမှာလဲအနိစ္စကိုမြင်အောင်လောက်အနိစ္စလက္ခဏာမြင်ပြီမြင်ပြီဆိုရင်ဟာရှင်များအနိစ္စမမြဲတာမြင်တာရပြီလားမရသေးဘူးအဲ့ဒါတရုဏဝိပဿနာပဲခေါ်သေးတယ်ဝိပဿနာအနုစာနော်လမ်းကြောင်းပေါ်တော့ရောက်သွားပြီတဲ့အဝေးကြီးကြံသေးတယ်အဲ့တော့ ဘလဝဝိပဿနာတဲ့အဲ့ဒီဟာဖြစ်သွားအောင်လုပ်ရမှာအဲ့ဒါဘာလုပ်ရမလဲဒုက္ခလို့မြင်အောင်ရှုရမယ်လို့ပြောတာနော်ဒုက္ခသစ္စာကိုမမြင်သေးရင်အာကြည့်တော့ဝိပဿနာမဖြစ်ဘူးမဖြစ်သေးရင်နိဗ္ဗာန်နဲ့မနီးသေးဘူးနော်အဲ့ဒါကြောင့်မို့မြတ်စွာဘုရားအခုဒီမှာပင်သာဝဲကြီးငါးဦးဟောတဲ့အခါမှာဒုက္ခသစ္စာကိုဟောတာဒီဒုက္ခသစ္စာကိုဟောလာတဲ့အပိုင်းမှာကဟိုကပင်သာဝဲကြီးငါးဦးကဖះလောင်းနဲ့အတူတောထွက်ထားတဲ့ပုံကိုကြီးတွေ သူတို့တမာရီကလည်းအထွတ်ထိပ်ရောက်နေမှာဟုတ်တယ်မို့လားတောတွေတဲ့တောင်တွေတဲ့မှာသူတို့လည်းဘယ်ပြင်းပြီဒီတိုင်းညငုတ်တော့ထိုင်လိုက်အိတ်လိုက်တော့ဘယ်နေမှာလဲသူတို့လည်းဟုတ်တယ်မို့လားသူ့အတက်သူသူတို့လည်းအကုန်ကြည့်နေပါလေကြည့်နေလို့သူတို့ဘာလဲတမာရီတွေသူဟာသူရှိနေပါလေအဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီနေရာမှာကအခုပြောသလိုဒါဒုက္ခသစ္စာဘက်ကိုပိုင်းခြားပြီးတော့မြတ်စွာဘုရားပြသွားတယ်ဆိုပေမဲ့ယုံနာနှစ်ပါးကိုမမြင်မဲနဲ့ဘယ်ဟာမှဘုရားလည်းကြော်ပြလို့မရဘူး ဒါကဒီထဲမှာဓမ္မစကြာတဲ့ဒေသနာထဲမှာဒါတခါတဲ့သစ္စာ၄ပါးဆိုပြီးတော့ဒါအာဝေယကရဏသမိန်ဘေညမာနေဆိုဝေယကရဏသမိန်ဆိုတာဂါထာမဖက်ဇဂပြေတက်တက်နဲ့ဖះဟောသွားတယ်လို့ပြောတာဇဂပြေတက်တက်နဲ့ဖះကဟောသွားတာတဲ့ဓမ္မစကြာဒေသနာတော်ကြီးတချို့တလေကျတော့ဂါထာတက်တက်ဟောတာရှိတယ်လေဂါထာတွေနဲ့အဲတက်တက်နဲ့ဟောတာရှိတယ်အခုမဟာသမယသုတ်တန်တို့ကျတော့တခါတဲ့ဂါထာတွေကြီးပဲသူကစီတန်းပြီးတော့ဟောတာလေဂါထာဟောတာရှိတယ် အဲဒါကြတော့ဝေယကရဏသမိန်ဗိညာမနေဆိုတာဇဂပြေတက်တက်နဲ့ဖះဟောပြီးတော့တရားကိုပေးသွားတာတဲ့ပေးသွားတဲ့အခါကျတော့ဒီထဲမှာတခါတည်းရုံတန်ရှင်များရှုွက်မပါပါဘူးလို့မပြောနဲ့အဲ့ဒီထဲမှာဖះလည်းအကုန်ဟောမှာပဲဒါကဇဂပြေတက်တက်ဆိုတော့ရှင်အာနန္ဒာသူ့ရဲ့မှတ်သားထားတဲ့ဟာနဲ့ဒါနောက်ပိုင်းမှာမြတ်စွာဘုရားအဲ့ဒီတော့ငါဒီလိုဟောတယ်ဒါဧဝံမေတုတံပြောတဲ့အရှင်မအရှင်အာနန္ဒာအဲ့ဒီတော့သင်္ကတော်မဟုတ်သေးဘူးလေဟုတ်တယ်မို့လားနော် အဲ့ဒါကြောင့်မို့နောက်မှတဆင့်ပြန်ပြီးတော့မြတ်စွာဘုရားဒီလိုဟောခဲ့ပါတယ်ဟောခဲ့တဲ့တရားကိုတပည့်တော်ပြောရပါတယ်ဆိုသူကပြန်ပြောတာအဲ့တော့ဆိုလိုချင်တာကမြတ်စွာဘုရားတရားပေးတဲ့အခါမှာယုံနံနေအကုန်ပါတာပဲအဲ့ဒီယုံနံပေါ်မှာမှတင်ပြီးတော့မှဒီယုံနံကိုဖြစ်ပျက်ကနေမှသင်္ခါရဒုက္ခရောက်အောင်ရှုပေးသွားတာတွေကြီးပဲလို့အဓိကတော့ဦးဇင်းကပြောချင်တာကြော်လို့မရဘူးเนาะဒါကဟိုကြော်လို့မရဘူးဆိုတာညံနေပေါ်တော့မူတည်တာပေါ့เนาะမြတ်စွာဘုရားလက်ထက်ကျတော့ဓာတ်တက်တက်နဲ့ တခါတည်းပြောယုံနဲ့သူတို့ကဒုက္ခလက္ခဏာတန်းထင်ပါဝို့ပါရမီရှိတဲ့ပုံကိုယ်တွေကြတော့လေဟုတ်တယ်မို့လားပါရမီမရှိတဲ့ပုံကိုယ်ကညာနေရ10ပါးလုံးတက်ရတာပါရမီရှိတဲ့ပုံကိုယ်ကဖြစ်ပြက်မြင်သွားတယ်မုံသွားတယ်ဆုံးသွားတယ်ဒါပေမဲ့ဒီညာနေ10ပါးကြော်ပြီးတော့တော့နိဗ္ဗာန်မရဘူးအဲ့ဒါကတော့ဘယ်သူမှမရဘူးအကုန်လုံးကတော့ ဒီလမ်းကြောင်းကြီးပဲယုံနံနေအနေဆာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေကတော့မြင်အောင်ကိုရှုရမှာဘသူရှုရှုဉာဏ်နာနဲ့နှေးတာပဲကွာမှာเนาะအဲ့ဒါကြောင့်မို့အခုမြတ်စွာဘုရားပေသဝကေ၅ဦးမှာအဲ့ဒီလိုတခါတည်းဒုက္ခသစ္စာကိုပိုင်းခြားပြီးတော့ဒါသိအောင်ဟောလိုက်တဲ့အခါကျတော့ရှင်ကွဋ္ဌညာကြီးကဒုက္ခသစ္စာကိုပိုင်းခြားသိပြီဒုက္ခသစ္စာကိုပိုင်းခြားသိတဲ့အခါကျတော့ဟောတဏှာသမှုတရားကိုပယ်ပြီဩဒုက္ခသစ္စာကိုပိုင်းခြားသိလို့သမှုတရားတဏှာကိုပယ်တာ အဲ့ဒီပွားနေတာကမဂ္ဂသစ္စာဒုက္ခသမုဒယချုပ်ဆုံးနေတာကនិရောဓဆိုတော့သစ္စာလေးပါသိသွားပြီအညာတိဝတ္တာဘောကွန်တေညောအညာတိဝတ္တာဘောကွန်တေညောမြတ်စွာဘုရားကိုတင်ညာကြီးတော့တိသွားပြီဟဲ့ထိုးထွင်းတိသွားပြီဟဲ့လို့ပြောတာကြံတဲ့လေးပါတိလားမတိလိုက်ဘူးကြံတဲ့လေးပါကနော်ရှင်ကိုတင်ညာတစ်ပါးပဲကျွတ်တယ်ကြံတဲ့လေးပါငုတ်တော့ပဲအဲ့ဒါတရားပဲနားနေရသေးတာအဲ့မှာမရသေးဘူး ဟောဒါဖရာအတူတူတရားဟောတာပဲเนาะအဲ့ဒါကြောင့်မို့ဉာဏ်နေပါရမီတွေအထုံးနေအဲ့တော့ဦးဇင်းတို့တွေကအခုဖြစ်ပြက်ကိုမမြင်သေးဘူးဖြစ်ပြက်လည်းမမုံသေးဘူးဖြစ်ပြက်မဆုံးသေးဘူးဆိုတော့အဝေးကြီးကြံသေးတယ်လေအဲ့တော့တဆင်ချင်းတဆင်ချင်းဦးဇင်းတို့ကယုံနာကိုမြင်အောင်ရှုယုံနာကိုမုံအောင်ရှုမမြင်သေးဘူးမြင်အောင်ရှုအဲ့ဒါကြောင့်မို့ဦးဇင်းကအခုဒီစကားတွေပြောနေတာမမြင်သေးဘူးအာမြင်အောင်ရှုဘယ်ဆရာနဲ့ရှုရှုဘယ်သူကပြပြယုံနာမြင်အောင်ပြနိုင်တဲ့ဆရာနဲ့ ရအောင်လုပ်ရအောင်ကြိုးစားရအောင်ရှုအဲ့ဒီကြတော့မှယုံနံတွေပေါ်မှာမြင်တော့မှအခုအဲ့ဒီယုံနံရဲ့အပေါ်မှာဖြစ်ပြနေတဲ့သင်္ခါရဒုက္ခတွေမြင်ပြီဒုက္ခကိုပိုင်းခြားသိပြီဆိုရင်တော့နိဗ္ဗာန်နဲ့နှီးပါပြီအဲ့ဒီလိုဓမ္မစကြာဒေသနာတော်ကြီးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောလိုက်တော့ပထမနေ့မှာပဲအရှင်ကွန်းတင်ညဟာဓမ္မစက္ခုကြီးရသွားပါပြီတဲ့ဉာဏ်မြင်နဲ့စင်ကြယ်သွားပြီ မှောက်ထားတဲ့ခွက်ကြီးကိုလှန်ပြလိုက်တယ်လို့ညာကြီးတညာလုံးမောမောင်ကြနေတဲ့ညာကြီးမှာလျှက်စီးလေးဖြတ်ဆိုတစ်ချက်လင်းလိုက်တော့အကုန်လုံးကိုဖြတ်ဆိုမြင်လိုက်ရတကဲ့သို့ပဲမြတ်စွာဘုရားရဲ့တပ်ဝေညုတာရွှေညံတော်ကြီးနဲ့ဟောပေးလိုက်တဲ့အခါကျမှတပည့်တော်တစ္ဆာလေးပါးတရားကိုထိုးထွင်းသိပါပြီဖျားဆိုပြီးတော့တခါတည်းမြတ်စွာဘုရားထံမှာ အရှင်ဘုရားတပည့်တော်ပြမှားတာတွေကိုသိခံခွင့်လွတ်တော်မူပါဖျား တပည့်တော်ကိုအရှင်ဘုရားယဟန်ဖြစ်ကိုပေးတော်မူပါဘုရားလို့တခါတဲ့အဲ့ဒီမှာယဟန်အဖြစ်ကိုတောင်းတော့တာအဲ့ဒီလိုယဟန်ဖြစ်တောင်းတဲ့အခါကျတော့မှမြတ်စွာဘုရားအေဟိဘိက္ခုချက်တာငါဘုရားသာသနာတော်တွင်လာတော့လို့ပြောလိုက်တာနဲ့တပြိုင်တည်းတည်းစံမုတ်စိတ်ကျင်သွဲတွေအရင်တော့ဟိုဟိုသူတော်တင်ကြီးတွေစာထူးကြီးတွေဆိုတော့မုတ်စိတ်မွေးကြီးတွေနဲ့ပတိုင်းမွေးကြီးတွေနဲ့နေမှာပေါ့အဲ့ဒါတွေကအကုန်လုံးစံမုတ်စိတ်ကျင်သွဲတွေရိတ်ပွသွဲပြီးတော့ ယဟန်တွင်ဖြစ်တယ်တဲ့အိပိကုယဟန်ဖြစ်ဒုတိယနေ့နောက်ထပ်တစ်ပါးတတိယနေ့စတုထနေ့နော်အဲ့ဒီဝါဇုလပြည့်နေ့ကနေ၄ရက်မြောက်လောက်အထိတပါးပြီးတပါးသောတာပန်နေတည်တယ်၅ရက်မြောက်မှာအလုံးကိုအနတ္တလက္ခဏာသုတ်ဒေသနာတော်ကြီးဟောပြီးယဟနာဖြစ်တယ်နော်အဲ့တော့ဓမ္မစကြာဒေသနာတော်ကြီးကိုမြတ်စွာဘုရားဟောကြားလိုက်တဲ့အချိန်မှာအဲ့ဒီမှာမြေဆောင်နတ်သစ်ပင်ဆောင်နတ်တောဆောင်နတ်တောင်ဆောင်နတ်တွေ အဆင့်သင်ကနေမှတခါတည်းမြတ်စွာဘုရားတရားဓမ္မစက်ကြီးလဲပြီးဓမ္မစက်ကြတရားကိုဟောပြီးဟောပြီးဆိုပြီးတော့ကြွေးကြော်လိုက်တဲ့အတန်ကြီးဟာတခါတည်းနတ်ပြည်6ထပ်မြမ20စက်ကြဝဠာပေါင်း1000အထိကို တခါတည်းပြန့်နှံ့သွားတော့တယ်တဲ့နတ်တွေရဲ့အာနုဘော်ထက်တာတဲ့တခါတည်းအယောင်တွေအလင်းတွေတလောကလုံးကိုအကုန်လွှမ်းမိုးပြီးတော့မြေငလင်ကြီးတွေအကုန်လုံးတုံဟိပြီးတော့ ကဘာလောကရကြီးကိုတုံခါသွားအောင်မြတ်စွာဘုရားရဲ့ဓမ္မစက်နော်တရားဥဓမ္မစက်ကြာကြီးကိုတိခတ်လိုက်ပါတယ်ဒါကြောင့်မို့အခုတရားဥဓမ္မစက်ကြာဒီနေ့နာယူပြီးတော့တရားဓမ္မပေါင်းသူတော်ကောင်းတို့တို့ရအော်ငါတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဥဓမ္မစက်ကြာကိုမြတ်စွာဘုရားလဲတင်ချေကဘာတသိမ့်ပါရမီဖြည့်ပြီးမှဒီတရားကို ဟောခဲ့တယ်ဟောခဲ့တဲ့တရားကိုအခုလည်းပဲမြတ်စွာဘုရားဟောတော်မူတဲ့ တရားကိုဦးဇင်းတော်ကစွမ်းနိုင်သမျှတရားဓမ္မတွေကိုဒါဦးဇင်းပြန်ဟောခြင်းဖြစ်ပါတယ်အဲ့တော့ဒီဓမ္မစကြာတရားဆိုတာနာယုံတတ်တတ်မဟုတ်ဖဲနဲ့ဩဒီတရားဆိုတာယုတ်ဓမ္မတွေနာဓမ္မတွေသိဖို့အရေးကြီးတယ်ဒီယုတ်နာနေဒီယုတ်တဲ့ဒီနာနေရဲ့ဖြစ်ချင်းပြက်ချင်းအတိတ်ဆရဲ့လက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရေသုံးပါတင်ပြီးတော့ဒုက္ခကိုပိုင်းခြားသိသမုဒိယကိုပယ် ဒုက္ခသမုဒယချုပ်တဲ့နေဒေါဒနိဗ္ဗာန်ရောက်အောင်ဟောဒီမဂ်ခင်ရှစ်ပါးအကျင့်လမ်းကြီးကလွဲပြီးသွားเสียလမ်းဆိုတာ မရှိဘူးဒီလမ်းကြီးသာလေငါတော့အတွက်သွားရမယ်လမ်းကြီးလို့သိပြီးတော့ယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့သောတရားဒေသနာတော်တို့ကိုကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်း Da da da Tadu, Tadu, yeah.